ဒီနေ့တချို့တလေဟိုဘက်ကတောက်ကြနေတရားမနာရတဲ့ယောဂီများလည်းပါတယ်ထင်တယ်ဒီဘက်ချမ်းနေရနော်ဦးဇင်းအထိုင်ကြီးပဲတက်တက်မဟုတ်ပဲနဲ့ဟောတလက်အထိုင်တလက်နဲ့ဒီဘက်ကိုလည်းအဲ့လိုနည်းနည်းလှုပ်ပေးဖို့ဦးဇင်းစဉ်းစားနေတာအထိုင်ကြီးပဲတက်တက်ဆိုရင်ဦးဇင်းတို့တစ်ခါတလေမြတ်စွာဘုရားဟောကြားတဲ့တရားတွေလှုပ်လှုပ်လှုပ်ဆိုလို့ဒါကိုကလှုပ်နေရတာ အတိဘယ်မတိဘဲနဲ့သဘောမပေါက်ဘဲနဲ့လုံနေရရင်လေအတိညာမပါရင်တခါတလေရှေ့မတက်တော့ဘူးလှုပ်ဆိုလိုတာလှုပ်နေရတာဘာကြောင့်လှုပ်ရတယ်ဆိုတော့အချက်လေးတွေကစသိတယ်သိလိုက်တာလေးတွေသိမှပို့ပြီးတော့လှုပ်ချင်လာတယ်အဲဒါကြောင့်မို့ဦးဇင်းဒီနေ့တော့ဆွေးနွေးရင်းနဲ့တရားဟောတဲ့ဟာလုပ်မယ်ပြီးမှ ပြန်ပြီးတော့ကိုသိကျင်တာလေးတွေပြန်မေးဆွေးနွေးနောက်တစ်ပတ်ကိုတရားထိုင်ဦးဇင်းဒီဘက်ကိုအဲ့လိုအဟောတလှဲ့အထိုင်တလှဲ့နဲ့အဲ့လိုတွဲတွဲပြီးတော့လုပ်ပေးပါမယ်နော်ဟိုဘက်ကကိုမင်းမင်းလှိုင်ဘက်ကတော့တောက်ကြနေညအဟောစနေနေ့ကိုတရားထိုင်ဆိုပြီးတော့တွဲထတာဆိုတော့ဟောစဉ်နဲ့ဟောစဉ်မှာလည်းပဲဝိပဿနာကြီးပဲကြတော့လဲနည်းနည်းမြင်လွန်းတော့တချို့တလီကညီငွေကြတယ် ကြံတဲ့တရားလေးတွေလည်းညံ့ညံ့ပြန်ထည့်ပေးပါအောင်ဆိုလို့အဲ့ဒီဘက်လည်းအဲ့လိုညှပ်ပြီးပြန်ဟောနေရတာလူကတဦးနဲ့တဦးကအာနေထားခြင်းကပါရမီခြင်း မတူကြဘူးလေတချို့လေကကြတော့လဲဝိပဿနာစစ်စစ်ကိုဟောနေမှကြိုက်တယ်တချို့လေကြတော့လဲသူအဲ့ဒါကိုသူတို့မှနားမဝင်နိုင်ကြတာလည်းရှိတယ်ဟိုဥစဉ်လည်းဒီမှာလည်းတွေ့ဘူးတယ်တရားတွေပြောများစွာဟောနေတော့တချို့တလေဆိုရင် ဝိပဿနာအကြောင်းပြောလိုက်ပြီးဟေးဆိုတော့ခေါင်းကဟိုဘက်လှည့်သွားတော့တာဘလို့မှကိုသူတို့မှဟိုလက်ခံနိုင်တဲ့စွမ်းအားတွေမရှိသေးတဲ့အခါကျတော့လေတော်တော်လေးခက်တာပေါ့နော်နောက်မှတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတရားလေးတွေနာရင်နာရင်နာရင်နဲ့ကျမတချို့လေဆိုဒါနှစ်ပေါင်းများစွာတွေ့နာတော့မှအဲ့ဒီလိုနာရင်နာရင်နဲ့နှစ်ပေါင်းကြာမှတရားအထုတ်တဲ့အဆင့်ရောက်တာနောက်မို့ဒီပါရမီတစ်ခုဆိုတာတော်တော်နဲ့တော့ရဖို့ကမလွယ်ဘူး ဦးဇင်းတို့တရားတွေကိုနာနိုင်ခွင့်ရတယ်ကြစ်နိုင်ခွင့်ရတယ်ဆိုတဲ့ပါရမီဟာလည်းအတော့ကိုကောင်းခဲ့လို့နော်အဲ့တော့ဒီနေ့သမထဝိပဿနာလေးတွေလည်းအခြေခံယောဂီတွေအတွက်ထပ်ပြန်ပြီးတော့ဦးဇင်းပြန်ရှင်းပြမယ်အရေးကြီးဆုံးအလုပ်ဦးဇင်းတို့မြတ်စွာဘုရားသာသနာမှာမြတ်စွာဘုရား45ဝါကာလပတ်လုံးဟောခဲ့တဲ့အထက်ကနောက်ဆုံးအရေးကြီးဆုံးမြတ်စွာဘုရားပြောတာ ဘာလဲအပမာဒေနတံပါဒေထမမေ့မလျော့တဲ့စိတ်နဲ့နေတတ်ဖို့ရသော်ဗျာအဲ့ဒီစကားတခွန်းမယ်နော်ပိဋက၃ပုံပြန်ချက်ရင်ဓမ္မခန္ဓာပေါင်း8400ဓမ္မခန္ဓာပေါင်း8400အကျင့်ပြန်ချုပ်ပိဋက၃ပုံရတယ် အဲ့ဒီပိဋကသုံးပုံကိုအကျဉ်းပြန်ချုပ်ရင်တလုံးဒီသောစကားဘာရလဲဆိုတော့အပမဒမမေ့မလျော့ခြင်းဆိုတဲ့တတိတရားပဲရတယ်နောက်ဆုံးရသွားတာဒါပဲရတယ်အဲ့တော့အနာတပိန်တထေကြီးဆိုရင်အလုံးသိကြပါတယ်ကြောင်းတကာကြီးအနာတပိန်တထေကြီး ကျောင်းတကအနာတပိန်တထေးကိုမြတ်စွာဘုရားကဆုံးမတဲ့ဇကားလေးနဲ့အစပြိုးပြီးတော့ဦးဇင်းတို့လောက်ရမယ်လမ်းကြောင်းကိုဦးဇင်းဒီနေ့ရှင်းပြအနာတပိန်တထေးကိုမြတ်စွာဘုရားကပြောတယ်ဒကာကြီးတဲ့စိတ်ကိုမထိန်နိုင်သောပုဂ္ဂိုလ်သည်စိတ်ကိုမထိန်နိုင်သော ပုပ်ကိုလို့ပြောလိုက်တာနော်မိမိရဲ့စိတ်ကို မထိန်နိုင်သောပုဂ္ဂိုလ်သည်ကာယကံမှုကိုလည်းမထိန်နိုင်ပါဘူးတဲ့ဝစီကံမှုကိုလည်းမထိန်နိုင်ပါဘူးမနောကံမှုကိုလည်းမထိန်နိုင်ပါဘူးတေးသေးချာချာလေးမှတ်ခဲ့နော်မိမိရဲ့စိတ်ကလေးကိုမထိန်တဲ့ပုဂ္ဂိုလ်သည်အပျော်အားဖြင့် ကာယကံကိုအမူအရာအပြင်လဲယုံရင်ကြမ်းထမ်းမှုတွေဖြစ်တယ်လို့ပြောတာပြောတဲ့ဝစီစကားတွေကလည်းပြောချင်ရာ ပြောတတ်တယ်ရောက်ချင်ရာရောက်တတ်တယ်တွေးတဲ့ကြံတာတွေကလည်းမကောင်းတာတွေရှောက်ကြံတတ်တယ်အဲ့ဒီမကောင်းတာပြောခြင်းမကောင်းတာလှုပ်ခြင်းမကောင်းတာကြံစီခြင်းဆိုတဲ့ အဲ့ဒီဟာတွေဖြစ်တာ အကြောင်းရင်းဒီဘာကြောင့်လဲစိတ်ကို မထိန်လို့ပါအဲ့ဒီစိတ်ကိုမထိန်တဲ့ပုံကိုယ်ဒီအပြောလဲကြမ်းမယ်အနေထိုင်လဲကြမ်းမယ်မကောင်းတာတွေလဲရှောက်ကြံစီလိမ့်မယ်မကောင်းတာတွေကြံစီမယ်မကောင်းတာတွေပြောမယ်မကောင်းတာတွေလုပ်မယ်ပြန်ဖြစ်လာမယ်အဲ့ဒီပုံကိုယ်မှာကိလေသာ မိုးရေတွေအကုန်လုံးစွတ်စွတ်ခံရတယ်စိတ်ကိုထိမ့်သိမ့်ခြင်းအလဲအကျင့်ကိုမလုတ်ထားတဲ့အဲ့ဒီပုံကိုမှာလောဘကလည်းသူ့ဘောဒလဟောဝင်မှာပဲမျက်စိနဲ့အစင်းနဲ့တိုက်တာနဲ့ဟာလိုချင်တဲ့လောဘအာမကြိုက်ဘူးဟဲ့ဆိုဒေါသထောင်းလည်းဆိုဒေါသတွေထွက်တယ်နော်အာမနာလိုခြင်းကတစ်မျိုးဝန်တိုခြင်းကတစ်မျိုး အာကိုထက်သားပြီးဟဲ့ဒီကောင်တော့ငါဘလို့ပြက်စီးအောင်လုပ်ရမလဲအာကိုအောင်နှိမ့်ကြတဲ့ပုံကိုကြောဒီကောင်ငါဘလို့နှိပ်ကွက်လိုက်ရမလဲဟောကြံကြတဲ့ကိုကမကောင်းတာတွေကြံမကောင်းတာတွေပြောမကောင်းတာတွေအကုန်လောက်တာအဲ့ဒါအစတရခံသည်ကိုယ်စိတ်ကိုမထိန်လို့ပါမိမိရဲ့စိတ်ကိုမထိန်သိမ့်လိုက်သည့်အတွက် အဲ့ဒီကိလေသာမောတွေအကုန်လုံးကိုစွတ်စွတ်ချင်းကိုခံရတဲ့အဲ့ဒီပုံကိုဒီတဲ့သေခါနာနီးမှာဘလိုနီးနဲ့မှ ဖြောင်ဖြောင်သေလို့မရဘူးတကားကြီးသေခါနာနီးမှာ तू ကောင်းအောင်ဘလိုမှသေလို့မရဘူးဒါမြတ်စွာဘုရားအနာတပိန်တထေးကြီးကိုဆုံးမတဲ့စကားနော်ဥပမာအားဖြင့်ပြောရရင်တကားကြီးတဲ့ အိမ်ရဲ့အမောအထွတ်ခေါင်မိုးပေါ့ပြောရရင်အိမ်ခေါင်မိုးမရှိတဲ့အိမ်ဒီမိုးရွာတဲ့အခါအဲ့ဒီမိုးရေဟာအိမ်ကြီးထဲမှာဒလဟော အကုန်ကျလိမ့်မယ်အိမ်နေနာယံနေအောက်ကကျန်းနေဟာလည်းပဲအကုန်လုံးမိုးရေကြောင့်အကုန်လုံးစိတ်ဝင်ပြီးတော့ ဆွေးမြေ့သွားလိမ့်မယ်တဲ့အဲ့ဒါဘာကြောင့်လဲအိမ်ခေါင်မိုးမရှိလို့စာထဲမှာတော့အထွတ်လို့ပြောတာပေါ့နော်အိမ်ရဲ့အထွတ်ခေါင်မိုးမရှိသည့်အတွက်အဲ့ဒီအိမ်ထဲမှာနံရံထဲမှာလည်းရေတွေအကုန်ဝင်နေထုတ်တွေရက်မတွေရောက်တွေအောက်ကကြမ်းမြင်နေလဲအကုန်လုံးရေတွေဝင် ပြီးတော့အဲ့ဒါကြီးဟာဆွေးမြေ့သွားတယ်တကကြီးအခုလည်းပဲ တခါကြီးတဲ့အဲ့ဒီစိတ်ကို မထိတ်နဲ့လူတယောက်ရဲ့တန်တမ်းမှကိလေသာအာသဝတရားတွေအကုန်လုံးယိုစီးပြီးတော့ဆွေးမြေ့သွားတယ်ပုတ်သွားတယ်အဲ့ဒီပုဂ္ဂိုလ်ဒီသေဃာနာနီလေကောင်းသောသေခြင်းမရှိသလို သေပြီးဟိုဘက်လေကောင်းသောဘဝဘလို့မှမရောက်နိုင်ဘူးတဲ့အဲ့ဒါကိုယ့်ရဲ့စိတ်ကိုမထိန်ခြင်းဆိုတဲ့ အကျိုးကြောင့်ရရှိတဲ့အဲ့ဒါအကျိုးဆက်တွေပဲအဲ့ဒီရဲ့ပြောင်းပြန်တစ်ခါပြန်ပြောတယ်တချို့သောပုံကိုယ်တွေဟာမိမိရဲ့စိတ်အဲ့ဒီစိတ်ကိုနိုင်နင်းအောင်ဆုံးမကြတယ်ကိုယ်စိတ်ကိုနိုင်နင်းအောင်ဆုံးမသည့်အတွက်အဲ့ဒီပုံကိုယ်များအလုံးသည် ကာယကံအားဖြင့်လည်းထိမ့်နိုင်တယ်ဝစီကံအားဖြင့်လည်းထိမ့်နိုင်တယ်မနောကံအားဖြင့်လည်းထိမ့်နိုင်တယ်စိတ်ထဲမှာမကောင်းမှုပေါ်လာပြီဆိုတော့အေးဒီစိတ်ကြီးကငါ့အတွက်မကောင်းမကောင်းငါဆက်မကြံစီတော့စိတ်ထဲမှာထောင်းလဲဆိုဒေါသစိတ်ကလေးဖြစ်တယ်ဖြစ်လာပြီဟဲ့ဆိုတာနဲ့တပြိုင်နက်တည်းအော်ဒီဒေါသစိတ်ကငါ့ကိုအပယ်ချမဲ့စိတ်ကြီးပဲ ဟိုကိုရန်သူဖြစ်လို့ရန်သူကအပယ်ချတာမဟုတ်ဘူးနော်သူကငါ့ကိုအနိုင်ကျင်မှုတယ်ငါ့ကိုနိုင်လုံမင်းထက်လှုပ်ဘူးတယ်ငါ့ပေါ်မှာမကောင်းတာတွေပြောဘူးတယ်ဆိုပြီးတော့မြတ်စွာဘုရားသူ့ရဲ့ညီတော်ဖြစ်တဲ့တိတ်တာမထေရကြီးကိုတိတ်တာတဲ့သူတစ်ပါးတွေကငါ့ပေါ်ဆက်ရဘူးတယ်အာဘာလို့ဘူးတယ်ညာလို့ဘူးတယ်မစင်းသားနဲ့မြတ်စွာဘုရားဆုံးမအခုလည်းပဲဦးဇင်းတို့က ကိုယ့်ရဲ့စိတ်တန်တန်ထဲမှာသူတစ်ပါးကိုပေါ်ဆဲမှုစော်မှုအပြစ်ပြောမှုမကောင်းကြံစီမှုလောက်တာကြီးကိုသွားသွားသွားသွားပြီးတွေးပြီးတော့ဟောမခံကျင်တဲ့ဒေါသတွေကလည်းဖြစ်တတ်တယ်အဲ့ဒီသူတစ်ပါးကကိုယ့်ကိုအပယ်ချပြစ်မှာမဟုတ်အဲ့မိမိတန်တန်မှာဖြစ်ပေါ်လာတဲ့အဲ့ဒီဒေါသအဲ့ဒီလောဘတွေကပဲကိုယ့်ကိုအပယ်ချတာဆိုတော့အော်ဒါငါ့ကိုအပယ်ကျစေနိုင်တဲ့အကုသိုလ်တရားကြီး ငါဒီရောက်လာတာငါကြိုးစားပြီးပဲမှပဲဒီဒေါသကြီးချိုးလေဆိုလျှောက်တယ်ဟာရှင်ဖေမုန်းနေတော့ဘလို့မှမရဘူးဖေရတယ်မုန်းနေတော့လူတိုင်းကတော့မုန်းရင်တော့မရဘူးလေဒါပေမဲ့လည်းဘာလို့မှကြိုးစားပြီးတော့ကိုကိုကမေတ္တာကိုနိုင်အောင်ပို့ရတာလေဒါသူတော်ကောင်းအလုပ်ကိုသူတော်ကောင်းဆိုတာကအခုပြောသလိုကိုယ့်ဘက်ကအခန့်ကြီးပဲလေရမောဇွန်တော်ဆရာတော်ကြီးကပြောတယ် သူတော်ကောင်းလှုပ်ချင်ချင်းတော့မနိုင်ဘူးกว่าတဲ့ဘာလို့လဲဆိုချင်းလေးပေါက်စာလေးမင်းရိုက်တက်လိုက်သေမှာပေါ့တဲ့ကိုလှုပ်လိုက်ရင်သူသေမှာဒါပေမဲ့ကိုကသူတော်ကောင်းလှုပ်ချင်ရင်ချင်းလေးလာကြိုက်တာတော့မှအကြိုက်ခံတာပဲกว่าတဲ့အသာလေးမောင်းထုတ်မသေးအောင်လှုပ်ရတာကိုကသူတော်ကောင်းလှုပ်ချင်သူတော်ဘာပေါ်မှာနိုင်လို့ဖီစီလှုပ်လို့တော့မရဘူးလေသူတော်ကောင်းလှုပ်ချင်တော့ကိုကသိကိုသိခံပါပဲကိုဘက်ကသိခံခြင်းခွင့်လွတ်ခြင်းစွတ်လွတ်ခြင်းဒါကိုပဲလှုပ်ပြီးမှကိုကသွားမှာကိုကသူတော်ကောင်းလှုပ်ချင်တာ အဲ့ဒါကြောင့်မို့ကိုယ့်ရဲ့စိတ်ထဲမှာဒေါသတွေဖြစ်ပေါ်လာတဲ့အချိန်ကာလတွေကြတော့လေအော်ငါမှဒီဒေါသကိုငါကိန်းလို့မဖြစ်ပါလားဒီဒေါသကြီးနဲ့မငြိမ်းချမ်းတာကြည့်နော်အဲ့ကိုယ့်ရဲ့ဒေါသကြောင့်မငြိမ်းချမ်းတာကိုယ့်ရဲ့ဒေါသကကိုယ့်ကိုပြန်ပြီးတော့ဟာ तू ကငါ့ကိုဒီလိုပြောထားတယ်ဆိုထားတယ်ငါ့ကိုနှိပ်စက်ထားတယ်ဆိုတော့အဲ့ဒါကြီးကိုမခွာနိုင်လို့ဦးဇင်းတို့ပြန်ဆင်းရတာနော်ဦးဇင်းတို့ရဲ့စိတ်ရဲ့တကယ်ဆင်းရဲခြင်းရဲ့အကြောင်းရင်းကကိုယ်ဒေါသကကိုယ့်ကိုနှိပ်စက်တာဒါကြောင့်မို့ မြတ်စွာဘုရားအဲ့ဒီယာဂရဲ့လောဘတွေဒေါသတွေမောဟတွေကို totally အကုန်လုံး remove လုပ်အကုန်လုံးရှင်းလိုက်ပြီဆိုလို့ချင်းအဲ့ဒီပုဂ္ဂိုလ်ဟာကဘာမှာတကယ်အချမ်းသာဆုံးပုဂ္ဂိုလ်ဖြစ်သွားပြီလို့ပြောတာတကယ်အေးငိမ့်တဲ့ဘဝပိုင်ခြင်းကြီးဖြစ်သွားပြီချစ်သမီးအေးအေးချမ်းချမ်းလေးတာနေလိုက်တော့ဟောမြတ်စွာဘုရားသူ့ရဲ့ယဟန္တာဖြစ်သွားတဲ့သမီးတော်တွေ လောကမှာဘာမှအနှောင်လည်းမရှိတော့ဘူးအဖွဲလည်းမရှိတော့ဘူးလောဘလည်းမရှိတော့ဘူးဒေါသလည်းမရှိတော့ဘူးမောဟလည်းမရှိတော့ဘူးဆိုတော့အေးငိမ့်တဲ့ဘဝပိုင်ခြင်းကြီးဖြစ်ပြီဦးဇင်းတို့မအေးငိမ့်တာကအဲ့ဒီဟာတွေကိုမပယ်နိုင်လို့အဲ့တော့ဖြစ်ပေါ်လာတဲ့ဒေါသတရားတွေကလည်းအခုပြောသလိုပဲအနာဂါမိမှတ်မှမရောက်ရင်ဒေါသတွေကလာအောင်ပါသောတာပန်ကြီးကလည်းဖြစ်သေးတာပဲသဂရဂန်ကြီးကလည်းဖြစ်သေးတာပဲအနုသာအကျမ်းသားပဲကြွားတယ်နော် အနုသားအကျမ်းသားပဲကွာတယ်သောတာပန်ပုဂ္ဂိုလ်ကြီးတွေကလူတတ်သိတိုင်အောင်ဒေါသမကြမ်းတော့ဘူးပုထုဇဉ်ကမခံရင်ကိုယ့်ကိုယ်ကိုတတ်သေးတာသူများထတတ်တာမျိုးလုပ်မယ်ပုထုဇဉ်ပုဂ္ဂိုလ်ကသောတာပန်ပုဂ္ဂိုလ်ကမလုပ်တော့ဘူးသောတာပန်ပုဂ္ဂိုလ်ကြီးတွေကနော်တဂရမကပုဂ္ဂိုလ်ကသူ့ထက်ကြမ်းထမ်းတဲ့အဲသောတာပန်ထက်အဲပို့ပြီးတော့နှုညံ့သွားပြီသူကတဆင်ပြီးတဆင်လေကျမ်းတဲ့အကျမ်းသားကြီးတို့တဆင်ပြီးတဆင်ပဲတော့အနာဂါမိမက်ရောက်တဲ့ခါမျိုးကဒေါသကိုအပြီးပယ်တာအဲ့တော့ပုထုဇဉ်တွေ အခုအနာဂါမိမမရောက်သေးမချင်းဦးဇင်းတော်တွေမှာဒေါသရှိမယ်ဒေါသရှိရင်တကယ်ငြိမ်းအိမ်မှုရှိပြီလားမရှိသေးဘူးလောဘတွေရှိနေမယ်တကယ်ငြိမ်းအိမ်မှုရှိလားမရှိသေးဘူးလိုချင်မှုလောဘတွေတိတ်ပြင်းထန်နေသေးရင်ပူလောင်နေရမှာပဲနော်အဲ့ဒါကြောင့်အဲ့ဒီလောဘတွေဒေါသတွေမောဟတွေပူလောင်မှုတွေဆင်းရဲမှုတွေဖြစ်နေရတာကစိတ်ကိုမထိန်လို့ဖြစ်ရတာနော်မနာလိုခြင်းတွေဖြစ်ရခြင်းဝန်တော်ခြင်းတွေဖြစ်ရခြင်းဆိုတော့ကိုယ်စိတ်ကိုမထိန်လို့ ကိုမနာလိုလို့လည်းသူများဘာမှဖြစ်ဘူးဟုတ်တယ်မို့လားသူ့ဟာသူတုတ်ကံကြောင့်သူဖြစ်နေတဲ့ပုံကိုတယောက်ကဘယ်သူမှသူ့သွားရိုက်ချလို့မရဘူးဖျက်ဆီးလို့မရဘူးဒါတုတ်ကံနဲ့သူဖြစ်တာအဲ့တော့မြတ်စွာဘုရားကတကားတော့တဲ့အိမ်ရဲ့အမိုးကိုလုံလုံခြုံခြုံမိုးထားတဲ့အိမ်မှာရေဝင်လို့မရပါဘူး ထောက်တယ်ရက်မတွေရောက်တယ်အောက်ကကြမ်းနေဆိုတာဆွေးမြေ့ခြင်းလည်းမဖြစ်ပါဘူးဘာကြောင့်လဲအပေါ်ကအမိုးကြီးကိုသေးသေးချာချာမိုးထားလို့ပါအဲ့ဒီတိုင်းပဲတဲ့ကိုယ့်ရဲ့စိတ်ကိုသေးသေးချာချာတတိထားတတိထားတတိလွတ်ရင် तू အာကုသိုလ်ဝင်တာပဲဦးဇင်းတို့အာကုသိုလ်ဝင်တယ်ဆိုတာတတိမထားတဲ့အချိန်တတိလွတ်ရင်အတိတ်တွေးရင်တွေးမယ်အနာဂတ်တွေးရင်တွေးမယ်ဟော အတိတ်တွေးမှုအနာဂတ်တွေးမှုတွေးပြီဆိုကြတဲ့အဲ့ဒီထဲမှာလောဘရဲ့အတွေးဒေါသရဲ့အတွေးမောဟရဲ့အတွေးမာနရဲ့အတွေးဒိဋ္ဌိရဲ့အတွေးတွေပါသွားပြီတတိလွတ်လွတ်အနာဂတ်အကြောင်းကိုတွေးမိပြီဟဲ့ဆိုတာနဲ့လောဘဒေါသမောဟမာနဒိဋ္ဌိဆိုတဲ့အဲ့ဒီအကုသိုလ်တရားဆိုတဲ့အတွေးတွေဟာအကုန်ပါသွားပြီအဲ့ဒါကြောင့်မို့အတိတ်တွေးမှုအနာဂတ်တွေးမှုတွေဥစဉ်တို့အခုတရားထိုင်တဲ့အခါတတိထားတတိထားတတိထားပြီးကတ်နေ အတွေးဝင်ဝင်မရအတွေးမဝင်ရင်ကိလေသာဈာဝင်ဝင်မရကိလေသာဈာဝင်ဝင်မရအောင်ဘာလို့ရတာလဲတတိနဲ့ပဲထားရတယ်ဒါကြောင့်မို့စိတ်ကို ထိတ်ဘာနဲ့ထိတ်လဲတတိနဲ့ထိတ်ရပါတယ်ကိုယ်စိတ်ကိုအဲ့လိုတတိလေးနဲ့ထိတ်တတိလေးနဲ့ထိတ်တဲ့အခါကျတော့ဦးဇင်းတော်ကဒါ ထိမ့်မုံထိမ့်နီးတွေမြောက်များစွာအဲ့ဒါကိုဦးဇင်းဒီနေ့ပြန်ပြောခြင်းစိတ်ကိုတတိနဲ့ထိရမယ်မြတ်စွာဘုရားစိတ်ကိုထိရမယ်စိတ်ကိုထိရင်ကာယကံမှုဝစီကံမှုမနောကံမှုတွေမကြမ်းဘူးစိတ်ကို ထိနိုင်လိုက်ပြီဆိုတာနဲ့အပြောကလည်းရိုင်းရိုင်းဆိုင်ဆိုင်မပြောဖြစ်တော့ဘူးအလုပ်လည်းရိုင်းဆိုင်ဆိုင်မလုပ်ဖြစ်တော့ဘူးကြံစီတာတွေလည်းရိုင်းဆိုင်ဆိုင်တွေမကြံစီဖြစ်တော့ဘူး ဘာကြောင့်လဲမကောင်းတာကြံမိလိုက်တယ်နဲ့ကိုကတတိထားလိုက်တော့ရှေ့ဆက်မကောင်းတာကြံဖို့ရအကြောင်းမပေါ်တော့တတိရှိလို့အဲ့လိုတတိမရှိလိုက်လို့မျောပြီးတော့တခါတည်းလှက်ပတ်ပြီးတော့ရှောက်တွေးတာလှက်ပတ်ပြီးတော့အဲ့လိုရှောက်တွေးတာကိုကတတိမရှိလို့တွေးတာအဲ့ဒါကြောင့်မို့အခုအမောအကာကြီးသေချာအထွတ်တင်နဲ့အပေါ်ကနေမှအမောတွေနဲ့လောက်ထားတဲ့အိမ်ကြီးတအိမ်ဟာ မိုးရေရိုစီးခြင်းမဖြစ်တော့တကက်တို့ဦးဇင်းတို့ရဲ့စိတ်တွေကိုလည်းဦးဇင်းတို့အဲ့လိုလှုပ်ယူပါလို့ဖခင်ကအဲ့လိုဆုံးမဒါအနာတပိန်တထဲကြီးကိုဆုံးမတယ်ဆိုပေမဲ့ဦးဇင်းတို့တွေဆုံးမတာနဲ့အတူတူပဲเนาะဦးဇင်းတို့လည်းဒီစိတ်ရှိတာပဲဦးဇင်းတို့မှလည်းဒီလောဘရှိတယ်ဒီဒေါသရှိတယ်ဒီမောဟရှိတယ်မနာလိုခြင်းဝန်တိုခြင်းဆိုတဲ့ဒီစိတ်တွေတန်တန်တွေမှာရှိတယ်အဲ့ဒါတွေမပယ်ရသေးဘူး မပယ်ရသေးသမျှသည်ဦးဇင်းတို့တွေရဲ့တန်တန်သည်မငြိမ်းချမ်းသေးပါဘူးငြိမ်းအေးသောပိုင်ရှင်ဖြစ်ခြင်းရင်ဘာလို့ရမှာလဲဦးဇင်းတို့ရဲ့စိတ်แท้တန်တန်ထဲမှာကိန်းနေတဲ့အဲ့ဒီလောဘတွေဒေါသတွေမောဟတွေကိုနည်းနည်းသွားအောင်ပါပါသွားအောင် နောက်ဆုံးအပီးကိုပယ်နိုင်အောင်လုပ်နိုင်မှဦးဇင်းတို့ဒီငြိမ်းအေးသောဘဝပိုင်ရှင်ဖြစ်မှာပါ အဲ့ဒီငြိမ်းအေးသောဘဝပိုင်ရှင်ဖြစ်ဖို့ရာအတွက်မြတ်စွာဘုရားကကမ္မထံအမျိုးပေါင်း40ကိုတမထအနေနဲ့ပေးခဲ့တာတမထအနေနဲ့အမျိုးပေါင်း40မြတ်စွာဘုရားပေးခဲ့တယ်အဲ့ဒါဘာအတွက်လဲအဲ့ဒီစိတ်ကိုထိမ့်ဖို့ပဲစိတ်ကိုငြိမ်းအောင်အေးအောင် လောဘတွေဒေါသတွေမောဟတွေမကန့်ညိနိုင်အောင်စိတ်ကိုငြိမ်းအေးစွာထားနိုင်အောင်လုပ်တာသမထအာယုံတစ်ခုဒီပေါ်မှာတည်ပြီးတော့စိတ်ကိုငြိမ်းအောင်ထားတာအဲ့ဒီလိုစိတ်ကိုတည်ပြီးငြိမ်းအောင်ထားတဲ့အလုပ်ကို သမထငြိမ်းအေးစေတာသမေတီတိသမထောနော် စိတ်ကိုလောဘဒေါသမောဟမာနဒိဋ္ဌိဆိုတဲ့အကုသိုလ်တရားတွေကနေမှငြိမ့်သွားအောင် အေးသွားအောင်လှုပ်ပေးတာအဲ့ဒါသမထအဲ့ဒီသမထပယ်လို့မရဘူးเนาะအဲ့ဒီသမထကိုမြတ်စွာဘုရားကအမျိုးပေါင်း40လောက်ထိမြတ်စွာဘုရားဟောပေးတာ40လောက်ဟောပေးတဲ့အထက်ကနေမှ ဝင်နိုင်သည်ထွက်တိုင်းသည်ဝင်နိုင်သည်ထွက်တိုင်းသည်ဆိုတာအာနာပါနကမ္မထံနာသီဝါလေးမှာလေလေဝင်နာသည်ထွက်တာသည်ဝင်နာသည်ထွက်တာသည်ဝင်နာသည်ထွက်တာသည်အဲ့ဒါသိနေတာကွာဘလောက် အကျိုးများသလဲမေးစရာရှိတယ်ပြောမပြနိုင်လောက်တဲ့အကျိုးအကုန်ရတယ်နော် ဝင်တိုင်းသည်ထွက်တိုင်းသည်ဝင်တိုင်းသည်ထွက်တိုင်းသည်မှတ်နေခြင်းနဲ့ကိုပထမဇန်လည်းရတယ်ဒုတိယဇန်လည်းရတယ်တတိယဇန်လည်းရတယ်စတုထဇန်လည်းရတယ်အတိတ်တွေအနာဂတ်တွေအလုံးကို သိနိုင်တဲ့ဉာဏ်ကြီးတွေအကုန်ရတယ်နောက်ဆုံးကိလေသာအာသဝေါတွေကုန်ခန်းပြီးယဟန္တာကြီးအထိ ဖြစ်သွားနိုင်တယ်လို့မြတ်စွာဘုရားကအဲ့ဒီလိုကိုတိုက်ရိုက်ဟောတာဝင်တိုင်းသည်ထွက်တိုင်းသည်အဲ့ဒါလေးမှတ်နေတာနော် လေဝင်ရင်ဝင်တယ်လို့သိတယ်ထွက်ရင်ထွက်တယ်လို့သိတယ်ထိတိတတိနာသီဝလေလေထိတိုင်းသိအဲ့ဒါလေးကိုတတိအမြဲတမ်းထားနေတာအဲ့ဒီလိုထားနေရင်းနဲ့အခုပြောတဲ့ဇန်နဲ့ဘိညာဉ်နဲ့ဒီဒီအခုပုဝေနိဝါဒနုတ္တိညာနေအာသဝခေယညာနေအထိကို အကုန်လုံးဇန်လေးပါရောအဲ့ဒါတွေအကုန်လုံးကိုမြတ်စွာဘုရားရနိုင်တဲ့ချက်သားတော်တမထရဲ့အကျိုး မေတ္တာကမ္မထံပွားနေရင်လည်းဟောမေတ္တာဇာနေရနိုင်တယ်သေတဲ့အခါမြမပြည်တိတန်တက်ရဖះရှင်ရဲ့ဂုံတော်တွေအာယုံပြုအရဟံလူမင်းနာမင်းမြမမင်းပေါင်းတို့ဤပူဇော်ထုကိုခံယူတော်မူတိုက်တော်မြတ်စွာဘုရားကိုကဘယ်ကမ္မထမ်းနဲ့ ကိုလောက်ရတာမငီးငွေဘူးလေအဲ့ဒီကမ္မထန်တရားကိုအတွက်နေတိုင်းလောက်ရတာနှစ်သက်နေတယ်လေဘယ်ကမ္မထန်ကိုနဲ့ကြိုက်တယ်လဲဆိုတာကိုသေးသေးချာချာရှာဖွေရတယ်ကိုကကိုလောက်လောက်ကြည့်ရတယ်ဖះရှင်ကလွဲရင်ကမ္မထန်တက်အောင်ဘယ်သူမှပေးလို့မရဘူးနော်မြတ်စွာဘုရားတပါးသာလိမ့်ရင်အလုံးတရားဓမ္မတွေရဲ့ အစ္ဆာတယအလုံးကိုကြည့်ပြီးတော့ဒီပုဂ္ဂိုလ်ကအတိတ်ကဟောဒီအာနာပါနကမ္မထံစိတ်ဖြန်းတဲ့ပုဂ္ဂိုလ်ငါဒီကမ္မထံပေးရင်တော့သူတော့ဒီတရားရမယ်အတိတ်ဘဝတုန်းကသူဟာဒီလိုဝိပဿနာတွေ तू ရှုခဲ့တယ်အာတုဘရှုခဲ့တယ်အယောစုရှုခဲ့တယ်မေတ္တာရှုခဲ့တယ်အစရှိသဖြင့်ဖယားရှင် ကိုတော်မြတ်ကြီးသာလျင် तू ကအသေးစိတ်အကုန်သိနိုင်အသေးစိတ်သိလို့ဖယားရှင်ကိုတော်မြတ်ကြီးကတာ တိုက်ရိုက်ကမ္မထံကိုရော့ဒီကမ္မထံနဲ့ရှုသွားတော်ထဲမှာဒီကမ္မထံကိုယူပြီးသွားကြတော့ဆိုပြီးတော့အဲ့ဒါနိဗ္ဗာန်မရမချင်းမဆုတ်မနှစ်သောဇွဲလုံလဝီရိယနဲ့အယော့ကြဲကြဲအရေခန့်ခန့်မရမနေငါလုံမယ်ဆိုတဲ့သရာစိတ်ကိုမွဲပြီးတော့မင်းတို့သွားအထောက်ကြတော့ဆိုပြီးတော့သူတို့နဲ့တင့်တော်တဲ့ကမ္မထံကိုဗုဒ္ဓဘုရားရှင်သားလျင်ပေးနိုင်တာ ရှင်သာရိပုတ္တရာလိုပညာဉာဏ်ကြီးပြီးတော့ဓမ္မစကြာကြီးကို နောက်ကနေလဲပြီးလိုက်ပြီးဟောနိုင်တဲ့မထေမြတ်ကြီးတောင်မှအဲ့ပုဂ္ဂိုလ်အစ္ဆာတရားကြတော့မသိတော့ဘူးဒါကြောင့်မို့သူတပည့်လေးတစ်ပါးကိုင်ဝတ်လားတော့ဩအရွယ်လေးရလဲဒီအရွယ်လေးဆိုတာကိလေသာတွေတောင်းချမ်းပြီးတော့နေလူတွေပါတွေပြန်ထွက်သွားလိမ့်မယ်အဲ့တော့ငါအတုပကမ္မထန်ကြီးပေးမှာပဲဆိုပြီးတော့တခါတည်းအဲ့ဒီယဟန်ကို အာတုဘကမ္မထံပေးတာဝါတွင်းသုံးလလုံးပေးတာအာတုဘပေးတာဘလို့မှတရားမရမြတ်စွာဘုရားအဲ့ဒါနဲ့ကဲချစ်သားငါးစီလွတ်လိုက်လွတ်လိုက်ဆိုပြီးတော့ခေါ်ပြီးတော့မှကဲလာသွားစို့ဆိုပြီးတော့ဩရေကန်ကြီးဘက်ခေါ်သွားပြီးတော့အဲ့ဒီရေကန်ထဲမှာရှိနေတဲ့ကြာပန်းကိုလှမ်းပြီးတော့ကြည်ခိုင်းတယ်ချစ်သားတဲ့ရေကန်ထဲမှာရှိနေတဲ့ကြာပန်းတွေ့လားတွေ့ပါလေဖေ အဲ့ဒီကြာပန်းကိုသေးသေးချာချာကြည်စမ်းကြာပန်းလေးကိုသေးသေးချာချာကြည်ခိုင်းလိုက်တဲ့အချိန်မှာပဲကြည်ရင်ကြည်ရင်နဲ့ကြာပန်းလေးတွေညှို့နွားအဲ့ဒါလေးကိုကြည်ရင်ကြည်ရင်နဲ့ခြေသားခန္ဓာပဲညံလှဲစမ်းမြတ်စွာဘုရားသူခန္ဓာကိုယ်ကိုညံလှဲ့ပြီးတော့မှအဲ့ဒီမှာတခါတဲ့ခန္ဓာရဲ့ဖြစ်ချင်းပြက်ချင်းတွေဘက်ကိုလှဲ့ပြီးဥတည်ပြီးရှုခိုင်းတာ တခါတည်းတရားထုတန်းရသွားရှင်သာရိပုတ္တရာ၃လလုံးပေးလို့မရတဲ့အဲ့ဒီမထေမြတ်ကိုရင်ကိုဩရသော်ဘုရားတထိုင်နဲ့တရားထုရအောင်ပေးနိုင်တယ်အဲ့ဗုဒ္ဓရဲ့တပ်ပေမြုတာရွှေညံတော်ဘာကြောင့်လဲဆိုတော့သူကအတိတ်ဘဝတုန်းကရွှေပရိန်တယ်လှုပ်ခဲ့တယ်ရွှေပရိန်တယ်လှုပ်ခဲ့တဲ့ဘဝတွေလူဖြစ်ရင်အဲ့ဒါမျိုးဘဝတွေပဲလှုပ်ခဲ့တဲ့ အရှိန်ကရှိတဲ့အခါကျတော့ तू ကသူ့ရဲ့စိတ်မှာအလှပကိုပဲ तू ကနှစ်သက်အဲ့တော့အတုပလို့ကြမ်းထမ်းတဲ့ရုပ်အစင်းတန်တာမျိုးကိုသွားပေးတော့ဘလို့မှတရားမရနိုင်တော့အဲ့ဒါကြောင့်မို့လှပတဲ့ကြာပန်းလေးကိုမြတ်စွာဘုရားကဖန်သင်းပြီးတော့အဲ့ဒါကိုကြည်ခိုင်းပြီးတော့မှပေးလဲပေးလိုက်ရောတရားရတယ်။ကြောင့်မို့ဦးဇင်းတို့ဒကာတော်မတွေကအခုကမ္မထာမျိုးပေါင်း40နော်အခုအများအပြည့် ပြုလုပ်နေကြတာတွေကဗုဒ္ဓနုတ္တိကမ္မထာတို့မေတ္တာကမ္မထာတို့အတုပကမ္မထာတို့အယောစုကမ္မထာတို့အာနာပါနဝင်လေထွက်လေကမ္မထာတို့နော်ဓကမ္မထာတို့ဒီကမ္မထာတွေကိုမြတ်စွာဘုရားက ပေးထားတော့အခုဒီကမ္မထာတွေထဲမှာဥမာကိုကဓကမ္မထာနဲ့တမာရီကိုထူထောင်မလားဖရာကုံတော်ကိုပွားပြီးတော့ထူထောင်မလား မေတ္တာကမ္မထံကနေတက်မလားဝင်လေထွက်လေကနေတက်မလားအတုဘကရှုမလားအယောစုကရှုမလားဆိုပြီးတော့အဲ့ဒီလိုတခါတည်းကိုနှစ်သက်တဲ့ကမ္မထံတစ်ခုကိုအမြဲတမ်းလက်ကင်ထားပြီးတော့အဲ့ဒါမျိုးနဲ့ तू ကတမာတိကိုရအောင်ထူထောင်ရတယ်ကိုယ့်ရဲ့တမာတိတစ်ခုခုနဲ့ထူထောင်တော့ဒါကြောင့်မို့ဦးဇင်းတို့ဩပထမခန္ဓာယုံဆရာတော်ဘုရားကြီးအဲ့ဒီဆရာတော်ဘုရားကြီးရဲ့ဝိပဿနာနည်း ဖတဲ့အခါကျတော့၃ရက်လုံးလုံးဆရာတော်ကြီးကဘုရားနှုတ်တိကမ္မထမ်းကြီးပဲပေးတာဖះရှင်ရဲ့ဂုံတော်ကိုအာယုယူပြီးတော့တခါတည်းအဲ့ဒီမှာအရဟံတလုံးနဲ့သေးသေးချာချာပွားတာပွားရင်ပွားရင်ပွားရင်နဲ့နေရောညာရောသွားရထိုင်လျောဣရိယာပု၄ပါးမှာအရဟံတလုံးနဲ့ပွားတာ၃ရက်လောက်ဆိုတက်တော်တရားဖះရှင်ကိုရောမြတ်ကြီးကြွလာတဲ့ကဲ့သို့ကိုဖူးမြော်ဝင်ရတယ်အဲ့ဒီကျတော့တခါတော့ဝမ်းသာပြီးပီတိပြီးတော့ အိုးငါတက်တော်ထင်ရှားဖះကိုဖူးမြော်ဝင်ရပါလားဆိုစိတ်တွေကကြည်နူးပြီးဝမ်းသာအဲ့ဒီလိုဝမ်းသာပီတိဖြစ်တဲ့ပီတိမျိုးတွေရလာပြီးတော့မှဟိုဘက်ကိုဝိပဿနာဘက်ကိုကူးသွားတာအဲ့ဒါအရင်တော့ကတီဟိုခေတ်မှာဒါယဟန္တာဖြစ်သွားတဲ့ဖௌတ္တဒေဝမထေဆိုတာဗုဒ္ဓနုတ္တိကမ္မထာကနေယဟန္တာဖြစ်သွားတာမာနကသူတပြက်စီလဲတဲ့ဇေရီရင်မြင်မှာ မာနကလာလာလာလာပြီးတော့နှောင့်ယှက်တာ လာလာနှောင့်ရှဲတော့နောက်ဆုံးတော့နွားရောင်ဆောင်ခြေတွေလာပါလိုက်မြောက်ရောင်ဆောင်ပြီးတော့လာပြီးတော့မစင်နေနဲ့ရှောက်ပြစ်လိုက်အမျိုးမျိုးနှောက်ရှဲနောက်ကြတော့အင်မတန်မှအာအယုတ်ဆိုးတဲ့ပုံကိုကြီးမျိုးဖန်သင်းလာတော့မှအဲဒီနယ်မှာဒီလူမျိုးမရှိဘူးဒါမာနပဲဖြစ်မှာငါနှောက်တာနေမှာပဲဆိုပြီးမေးလိုက်တော့ဟုတ်ပါတယ်တဲ့မာနပါဆိုတော့မှကဲအသင်မာနအသင်ကဖះကိုဖူးမြော်ဘူးတယ် ဖះနဲ့တွေ့ဘူးတဲ့အသင်ကျွန်ုပ်ကိုဖះပုံဖန်သင်းပြသမှာဖះကိုမဖူးဘူးလို့ပါတူအောင်တော့တကက်တူအောင်တော့လှုပ်ပြလို့မရဘူးအတော်သင့်တူအောင်ပဲရမယ်ကဲရသလောက်တာလှုပ်ပြပါရသလောက်လှုပ်ပြပါဆိုတော့တခါတည်းမြတ်စွာဘုရားရဲ့ပုံတော်ကို ဖန်သင်းပြလိုက်တဲ့ချိန်ကြီးညိုတဲ့သရာစိတ်တွေဖြစ်သွားတာ။အော်လောဘတွေဒေါသတွေမောဟတွေကင်းနေတဲ့ ဗုဒ္ဓဖယားရှင်များဘလောက်အထိကြီးညိုပွဲကောင်းလိုက်မလဲတဏှာတွေလောဘတွေဒေါသတွေမောဟတွေနဲ့လွှမ်းဖုံးခံနေရတဲ့မာနဖန်ဆင်းပြတဲ့ဗုဒ္ဓဖယားရှင်တော်ကြီးညိုစရာကောင်းလိုက်တာဆိုပြီးတော့ဖယားရှင်ကြီးညိုတဲ့သရာစိတ်တွေဖြစ်ပြီးတော့အဲ့ဒီကနေမှပီတိတွေဖြစ်တော့အဲ့ဒီပီတိကိုအခြေခံပြီးတော့မှဝိပဿနာရှုတာအရင်ကလည်းအားကကောင်းထားတဲ့အရှိန်နဲ့ဆိုတော့အခုလိုလဲ ပီတိကိုအခြေခံပြီးတော့ဖြစ်ပျက်တွေရှုတာတခါတည်းအဲ့ဒီမှာနေတရားထုတွေတန်းပြီးရသွားတယ်မာနကကိုတော့တပည့်တော်ကိုတော့လှည့်သားသွားတာလို့လှည့်သားတာမဟုတ်ပါဘူးတဲ့သူဖះရှင်ကိုကြည်ညိုလွန်းလို့ဒီလိုဖြစ်သွားတာပါဆိုတော့ဒါကြောင့်မို့ဘုရားနှုတ်တိကမ္မထန်ကြီးကနေလဲဟိုဘက်မှာတမာရိယအာကောင်းရင်ဝိပဿနာပဲလှည့်ကူးသွားလို့ရတယ်ဒါဗုဒ္ဓနှုတ်တိကမ္မထန်ကနေတမာတိရအောင်ယူတာအဲ့တော့ ဦးဇင်းတို့တရားတော်မတွေဦးဇင်းတို့ကဒီကမ္မထံတစ်မျိုးမျိုးကိုအထူးအဖြင့်ယူပေါ့ဥပမာကြတော့ဟိုဓကမ္မထံတို့ကြတော့ဒီကမ္မထံမျိုးကြတော့လေသွားရထိုင်လျောင်းနဲ့ကစစချင်းရှုတတ်ဖို့တော့နည်းနည်းတော့ခဲရင်တာပေါ့နော်အရင်ဆုံးအထိုင်နဲ့ရှုရတာပေါ့အထိုင်နဲ့ရှုပြီးမှနောက်ပိုင်းကြတော့မှကြွားတယ်လှမ်းတယ်ချတယ်ဆိုမှဝါရော့တဲ့ရဲ့တွန်းကန်တဲ့သဘောတွေကို तू ကလှက်ပတ်ရှုလို့ရတယ်စစချင်းကြတော့ယောဂီများမရှုတတ်ဘူးပေါ့မရှုတတ်တော့ ဟိုကိုကအထိုင်နဲ့လှုပ်တဲ့ကမ္မထန်တစ်ခုသွားရင်းအလုတ်လုတ်ရင်းနဲ့အဲ့ဒီလိုအချိန်တွေမှာကြတော့အဲ့ဒီကမ္မထန်မရှုတတ်ဘူးဆိုရင်ဟောဘုရားနှုတ်တတိဂုံတော်တွေရွတ်နေတာတို့မေတ္တာကမ္မထန်ပွားနေတာတို့အဲ့ဒါကြတော့သွားရင်းလာရင်းနဲ့အဲ့ဒါကိုလှုပ်ရတယ်နော် သွားရင်းလာရင်းနဲ့ကြတော့မေတ္တာပွားနေတာလှုပ်ပေးဂုံတော်ပွားနေတာလှုပ်ပေးအဲ့ဒါကြတော့ကိုယ်စိတ်ကိုဒီကိလေသာကြားအဝင်မခံရအောင်ကြံတဲ့အလုပ်လုပ်ရမယ့်အချိန်လုပ်ပြောရမယ့်အချိန်ပြော ကျန်တဲ့အားနေတဲ့အချိန်လေးကျတော့ကိုနှစ်သက်တဲ့ဂုံတော်ဆိုရင်လည်းအရဟံတလုံးနဲ့ဒီတိုင်းလုပ်လို့ဟိုအစ်မပြေဘူးဆိုရင်မိမိနှစ်သက်တဲ့ဂါထာဂုံတော်တစ်ခုကိုကိုဆောင်းထားပြီးတော့အဲ့ဒီဂုံတော်ကိုအမြဲတမ်းထုံမွှမ်းပြီးရွတ်ပူဇော်နေလဲရတယ်အဓိကကတော့ကိုယ့်ရဲ့စိတ်ထဲမှာကိလေသာမဝင်အောင်လို့ကိလေသာကြားမခိုအောင်လို့အဲ့လိုမှမဟုတ်ဘူးဆိုရင်စိတ်ကအလိုလိုဟိုအတိတ်တွေးလိုက်အနာဂတ်တွေးလိုက်ဟိုရောက်လိုက်ဒီရောက်လိုက်ဟိုပူလိုက်ဒီပူလိုက် ဩသောကဖြစ်လိုက်ဒေါသဖြစ်လိုက်နေရတာကိုကအိမ်နေဟုတ်တယ်မလားတခါတလေတချို့လေးများဆိုဩပင်လယ်ကမ်းသာလေးနဲ့အေးချမ်းချမ်းလေးဒါပေမဲ့ဘလို့အေးချမ်းတဲ့နေရာပဲနေနေကိုယ့်ရဲ့စိတ်တန်တန်နဲ့မှအဲ့လောဘတွေဒေါသတွေမောဟတွေကြီးပဲလွှမ်းနေရင်ဘယ်နာနေနေဘလို့မှအေးချမ်းတဲ့ပုံကိုဖြစ်မှာလည်းမဟုတ်ဘူးလေဒါကြောင့်မို့အဲ့လိုအေးချမ်းတဲ့ပုံကိုဖြစ်အောင်ကဦးဇင်းတို့ကဒီတိုင်းစိတ်ကိုတာမန်လေးလောဘဖြစ်ဖြစ်တဲ့တတိထားဒေါသဖြစ်ဖြစ်တဲ့တတိထားလို့ အဲ့ဒီလောက်လှုပ်ဖို့နဲ့ကဦးစင်းတို့လှုပ်ကြည့်တယ်တော်တော်မလွယ်ဘူးကိုယ်စိတ်လေးကိုလောဘဖြစ်တဲ့စိတ်လေးဒေါသဖြစ်တဲ့စိတ်လေးတွေးတဲ့စိတ်ကလေးပေါ်တိုင်းပေါ်တိုင်းမှာငါတတိလေးထားပြီးလှုပ်မယ်ဆိုတော့မနိုင်ဘူးဒါဒါဦးစင်းဦးစင်းစိတ်ကို ပြောတာပါနော်မနိုင်ဘူးလှုပ်ကြည့်တယ်မရဘူးမရတော့ဦးစင်းကတော့ဘာလှုပ်တာလဲဦးစင်းကဂုံတော်ပဲထုံထားတာအဲ့ဒါဦးစင်းကတော့ဂုံတော်တစ်ခုအဲ့ဒါယူထားပြီးတော့ အဲ့ဒါဦးစင်းကအဲ့ဒီဂုံတော်ပဲအဲ့ဒါသွားရင်လာရင်နဲ့လဲအဲ့ဒါဒီဟာပဲဦးစင်းလုပ်နေတာပဲအခုတရားဟောမယ်ပြောမယ်ဂျန်တဲ့အချိန်ဒီစကားပြောစရာရှိတရားဟောစရာရှိဟောတယ်ပြောတယ်လုပ်မယ်ဂျန်တဲ့အချိန်ကိုဦးစင်းကတော့အခုဟိုပြောသလိုပဲအဲ့ဒီဂုံတော်တစ်ခုနဲ့အဲ့ဒီမေတ္တာနဲ့ပဲအဲ့ဒါအခုမေတ္တာပွားနေတယ်မေတ္တာမပွားတဲ့အချိန်ဦးစင်းကဂုံတော်ပြန်ပွားတယ်အဲ့တလှပြီးတလှပဲအဲ့ပြင်းနေဆိုတာကိုမရှိတော့ဘူးကြာတော့ဒါကြီးကဘာလို့လဲဆိုတော့ကိုယ့်ရဲ့အလေးအကျင့် habit ကြီးဖြစ်လာတော့ တနေ့တနေ့တနေ့တနေ့မနဲ့မိုးလင်းပြီဆိုတာနဲ့အဲ့ဒါဦးဇင်းအချိန်ရရင်တရားထိုင်လိုက်တယ်အချိန်မရတဲ့ရက်တရားဟောတရားပြတွေစောစောသွားတဲ့ရက်တွေလည်းရှိတယ်အဲ့ဒါဆိုရင်လည်းလမ်းလျှောက်ရင်းနဲ့ဂုံတော်တွေပွားပြီးတော့အဲ့ဒါမေတ္တာပို့ပြီးတော့လမ်းတစ်လျှောက်လုံးအဲ့ဒါနဲ့ပဲဦးဇင်းအဲ့လိုနီးနဲ့သွားတယ်အဲ့ဒါမျိုးပေါ့ကိုယ်စိတ်ကိုဂုံတော်နဲ့မေတ္တာနဲ့ဦးဇင်းကအဲ့လိုများများများများများများတွေထုံထားလိုက်တဲ့အခါကျတော့ဒီအပေါ်မှာကိုယ့်ရဲ့စိတ်ထဲမှာ ဒီလောဘတွေဒေါသတွေမောဟတွေအတွေးတွေကဝင်ဝင်မရတော့ဘူးပေါ့အဲ့ဒါတွေဝင်ဝင်ရတာ ਨੇ ပူလောင်တာပဲလေဟာဟိုတွေးမိလိုက်ဒီတွေးမိလိုက်သာသနာပြုရတယ်ဆိုတာလွယ်တဲ့အလုပ်မှမဟုတ်ပဲနဲ့လူပေါင်းများစွာနဲ့ဆက်ဆံရတယ်နော်အခက်ခဲတွေကမြောင်များစွာအဲ့ဒီလိုမြောင်များစွာသောအခက်အခဲတွေထဲမှာကိုကငြိမ်းချမ်းစွာ နေဖို့ကတရားမရှိရင်နေလို့မရဘူးတရားရှိမှနေလို့ရတယ်ဒါကြောင့်မို့လောကရန်တရားတွေနဲ့ တွေ့ကြုံနေရတဲ့ရင်ဆိုင်နေရတဲ့ပုံကိုယ်တွေတရားမရှိရင်ပူလောင်တာပဲတရားရှိရင်ငြိမ်းအေးတာပဲအဲ့တော့ကိုယ့်ရဲ့စိတ်တန်တန်အိမ်မှာလဲအိမ်မှာနေတဲ့ဒကာဒကမတွေအတွက်ပူလောင်မှုတွေတောကတွေလောကရန်တွေရှိမှာပဲလေဟုတ်တယ်မို့လားဩအိမ်အောင်ကြထားပြောင်းနေလဲဟိုဘက်ကတစ်မျိုးဒီဘက်ကတစ်မျိုးဟိုဘက်ဆွေတစ်မျိုးဒီဘက်ဆွေတစ်မျိုးအာသူမိတ်ဆွေအပေါင်းအသင်းကတစ်မျိုးငါမိတ်ဆွေအပေါင်းအသင်းကတစ်မျိုးဩတော်နေသားသမီးကတစ်မျိုးနော်အမျိုးမျိုးသော အခက်အခဲတွေအမျိုးမျိုးသောဟာတွေဘဝတစ်ခုရပြီဆိုတာနဲ့လူတိုင်းမှာအကုန်ရှိနေတာပဲလေအဲ့တော့အဲ့လိုရှိနေတဲ့အချိန်ကာလမှာဦးဇင်းတို့တွေကအဲ့ဒီရှိနေတာကြီးတွေပဲဒီတိုင်းပဲတောင်တွဲမြောက်တွဲနဲ့ပဲစိတ်ဆင်းရဲကိုယ်ဆင်းရဲနဲ့ဒီတိုင်းကြီးတွေနဲ့ပဲနေနေရရင်ဦးဇင်းတို့ဘဝပဲငြိမ်းချမ်းတော့မလဲဘသူဖြစ်ဖြစ်ငယ်ငယ်ကြီးကြီးလားနေတာပဲလောကရန်တရားတွေက အဲ့ဒီလောကရန်တရားတွေလာနေလို့အခုငငယ်ရွယ်ရွယ်လေးတွေနဲ့လည်းတချို့တလေလောကရန်မခံနိုင်တော့ကိုကိုကိုတတ်သေးကြတဲ့အစဉ်တွေဒီဖြစ်တယ်ဆိုတာအဲ့ဒီအတွေးမှားတွေကြောင့်ဖြစ်သွားတာအတွေးကတတိမရှိလို့ရှောက်တွေးတာအဲ့ဒီရှောက်တွေးတဲ့ငါဆိုတဲ့အတွေးငါဆိုတဲ့အတွေးတဏမာနဒိဋ္ဌိဆိုတဲ့အတွေးတွေကကိုကိုနောက်ဆုံးဘဝတစ်ခုဏီကုံချုပ်အောင်ထိလဲ तू ကပဲလှုပ်သွားတာအဲ့ဒီအတွေးတွေကပဲကိုကိုဒုက္ခပေးနေတာအဲ့ဒီတွေး ဒုက္ခပေးနေတဲ့အတွေးတွေမတွေးပြက်အောင်ဦးဇင်ကအခုအဲ့လမ်းကြောင်းကိုပြောတာသူသူကိုကိုပုထုဇင်ကတွေးနေမှာပဲငှက်ပြန်ရင်သေးလူကြံရင်သေးဆိုတာတောင်ကြံမြောက်ကြံတောင်တွေးမြောက်တွေးတွေးရင်လည်းပဲသေးတာပဲလေဟုတ်တယ်မဟုတ်လားသေကာနာနီလဲအဲငါသားတွေသမီးတွေငါမိသားစုတွေငါမြန်းသေးဘလို့နေပါမလဲတွေးနေတာပဲအဲ့ဒီတွေးရင်နဲ့ဘဝဆိုသေသွားပြန်တာပဲเนาะအဲ့ဒါကြောင့်မို့တွေးရင်နဲ့ သေတွေးနေနေတယ်နေနေနေကြတဲ့ပုံကိုယ်တွေဟာတတိမရှိလို့တဲ့အဲ့ဒါကြောင့်မို့တတိတွေအားကောင်းလာအောင်လို့နော်တတိအားကောင်းမှဒီစိတ်ကိုထိနိုင်တာမို့တတိအားကောင်းဖို့ရာအတွက်ဂုံတော်မြင့်ဂုံတော်တစ်ခုခုပွားနေပါကိုကဘာကြိုက်ကြိုက်ပေါ့နော်ဩမရဏတတိသေခြင်းတရားကိုနှစ်သက်တဲ့ပုံကိုယ်လည်းရှိမယ်နော်တချို့တကာတရားဆိုတပည့်တော်အဲ့ဒီကမ္မထမ်းကြီးကိုနှစ်သက်တာဖြစ်ရတယ်အဲအဲ့ဒါလည်း ဒါသူ့ရဲ့ပါရမီပဲမရဏတတိကမ္မထံကြတော့ဉာဏ်ပညာထက်မြက်တဲ့ပုံကိုယ်တွေမှာ तू ကလုံနိုင်တယ်လို့အဲ့လိုပါတယ်နော်ဉာဏ်ပညာထက်ထက်မြက်တဲ့ပုံကိုယ်တွေကမရဏတတိကမ္မထံကိုထင်လွယ်မြင်လွယ်တယ်တိတ်ပြီးတော့မထက်မြက်ရင်မထင်လွယ်ဘူးတချို့ကကြတော့အဲ့ဒီလိုကမ္မထံကိုနှစ်သက်တယ်သူတို့အဲ့ဒါကို သုံးသက်ပြီးပွားနေရတာကိုသူတို့ကကြည်နိုးတယ်အဲ့ဒါမျိုးတွေရတယ်နော်ဒါကြောင့်မို့အဲ့ဒီတော့ဆိုလိုချင်တာက ကမ္မထံအမျိုးပေါင်းများစွာရှိပါတယ် ကိုစိတ်ကိုအိမ်မှာနေရင်းနဲ့အလုတ်လုတ်ရင်းနဲ့သွားရင်းနဲ့လာရင်းနဲ့အဲ့ဒီလောဘဒေါသမောဟဆိုတဲ့ကိလေသာတွေမဝင်ဖို့မကောင်းတဲ့အတွေးတွေအဲ့ဓာတွေမဝင်ဖို့အဲ့ဒီအတွက်ဘာလုပ်ရမလဲဆိုတော့ဂုံတော်တို့မေတ္တာတို့မိမိနှစ်သက်တဲ့ဟောဒီအမျိုးပေါင်း40သောကမ္မထံဦးဇင်းတော်မရှင်းပြတော့ဘူးကိုယ့်အကိုပြန်ဖတ်ကြည့်နော်ကမ္မထံအမျိုးပေါင်း40ရှင်းပြလည်းပြီးမှာမဟုတ်တော့ဘူးနော်အဲ့ဒါကြောင့်မို့ ကမ္မထအမျိုးပေါင်း40ဘုရားရှင်ကိုရောမြတ်ကြီးကဟောတာအဲ့ဒါအပေါ်ဟောတာမဟုတ်ဘူးเนาะအပေါ်ဟောတာမဟုတ်ဘူးဟိုတချို့တလေကဒီဘုရားနုတတိကမ္မထမေတ္တာကမ္မထနေလောက်ရတာကိုပဲအပေါ်လောက်လို့ထင်တာအဲ့လိုမဟုတ်ပါဘူးเนาะမြတ်စွာဘုရားတကယ်ကိုလိုအပ်လို့မနေ့ကဦးဇင်ဟောခဲ့တဲ့ရာဟုလောဝါဒတုတ်တန်ထဲမှာမြတ်စွာဘုရားဓာကြီးလေးပါးကိုလည်းဟောတယ်မေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဗျမဇိုတရားလေးပါးဟောတယ်အတုပတင်ညာဟောတယ် အနိစ္စတင်ညာဟောတယ်ပြီးတဲ့အခါကျမှဦးဇင်းတို့အာနာပါနကမ္မထာကြီးကိုမြတ်စွာဘုရားပေးတာဒါကြောင့်မို့လိုအပ်လို့ပေးတာဦးဇင်းတို့ကလောကကြီးထဲမှာနေတဲ့အခါကျတော့လောကရန်တွေမြောင်များစွာရှိတယ်ကြမ်းထမ်းတဲ့လောကရန်တွေဖြစ်ပေါ်လာပြီးဟေ့ဆိုတာနဲ့တပြိုင်နက်တည်းဘာလို့ရလဲမေတ္တာတွေမကူလို့ရကိုမရတော့မေတ္တာတွေနာနာပို့ရတာเนาะမြတ်စွာဘုရားလည်းဒါကြောင့်မို့မေတ္တာဓာတ်နဲ့ဗုဒ္ဓမြတ်စွာဆိုငယ်တုန်းကမှတခြင်းတွေ ဟိုတောရွာဆိုလို့ရှိရင်ဘုန်းကြီးတွေနဲ့မနဲ့ဘိုးလေးရင်ဖွင့်ပြီမေတ္တာဓာတ်နဲ့ဗုဒ္ဓပြစွာပဲအပိသတ္တရံဖြစ်နေကြတာနော်မေတ္တာဓာတ်နဲ့ဗုဒ္ဓပြစွာမြတ်စွာဘုရားလည်းတကယ်မေတ္တာကိုလက်တွေ့ကိုသုံးရတာပါနော်လက်တွေ့ကိုသုံးရတာကြောင့်မို့ဦးဇင်းတော်ကလည်းပဲဖရာရဲ့ဤတွေကိုယူပြီးတော့ဒါကြောင့်မို့မေတ္တာကမ္မထာနေလဲပွားရတယ်ဂုဏ်တော်လဲပွားရတယ်ဥထုဇဉ်တွေဆိုတော့ဘာလို့လဲဆိုတော့တတိအမြဲတမ်းလွတ်တယ်လေ တတိလွတ်တဲ့အချိန်များတာကိုလွတ်ပြီဆိုတာနဲ့အာကုဇောကဝင်နှိပ်ဆက်တာဝင်နှိပ်ဆက်တော့အဲ့ဒီအာကုဇောအနှိပ်ဆက်မခံရအောင်ဦးဇင်းတို့ရဲ့စိတ်ကိုငြိမ်းအေးအောင်ကအဲ့ဒီတမထကမ္မထံတမျိုးမျိုးကိုယူနော်ဒါကြောင့်မို့မြတ်စွာဘုရားလက်ထက်ကမေတ္တာကမ္မထံနဲ့ပွားနေတဲ့ပုဂ္ဂိုလ်တွေရှိတယ်နော်အတုပကိုအမြဲဆင်ញင်နေတဲ့ယဟန်တွေရှိတယ်သုံးသနှစ်ခုထာသာဆင်ញင်နေတဲ့ယဟန်တွေရှိတယ်နော်အဲ့ဒီလိုပဲတခါတည်းဗုဒ္ဓနုတ္တိကမ္မထံ အမျက်မပြတ်ဆင်ញင်နေကြတဲ့ပုံကိုရှိတယ်အဲ့ဒီလိုသူ့ကမ္မထမ်းနဲ့သူသူ့အနဲ့သူနေကြတာမြတ်စွာဘုရားကတရက်ကြတော့တန်ခါပရိသတ်နဲ့ကွင်းလယ်ကောင်မှာထိုင်ပြီးတော့ညအချိန်ကြီးမှာထိုင်နေတဲ့အချိန်အဲ့ဒီမှာတန်ဃာတွေကိုကြည့်လိုက်တာတဲ့ဒီတန်ဃာအပါ900လောက်ထိုင်နေတဲ့အထက်မှာတိမ်ဖြင်းတာညံ့တာ တစ်ခုမှမရှိဘူးတဲ့ဘာကြောင့်လဲဆိုတော့အဲ့ဒီယဟန်တော်တွေထဲမှာကြည့်လိုက်တော့ယဟန်တာတွေလည်းပါတယ်သဂရာဂံပါတယ်အနာဂံတွေပါတယ်သောတာပန်တွေပါတယ်သောတာပန်သဂရာဂံအနာဂံယဟန်တာတွေကလည်းသူတရားနဲ့သူနေတယ်ပုထုဇဉ်ယဟန်တွေကလည်းတချို့သောပုဂ္ဂိုလ်ကဗုဒ္ဓနုတ္တိကမ္မထာနဲ့နေတယ်တဲ့တချို့ကအာတုဘနဲ့နေတယ်တချို့ကမေတ္တာနဲ့နေနေတာတဲ့အဲ့ဒီ900လုံးကိုတပ်ပိညုတဉာဏ်တော်အကုန်ဖြန့်ကြည့်လိုက်တာနော် ဖြန့်ကြည့်လိုက်တော့သူတို့ရဲ့စိတ်တွေဟာအလွတ်လွတ်ထားတဲ့ဟာမရှိဘူးတဲ့သူတို့ရဲ့စိတ်တွေကိုတခါတည်းအဲ့ဒီမှာရင်သေးသေးချာချာသူတို့နှစ်သက်တဲ့ကမ္မထံတစ်ခုခုနဲ့ထုံမွန်းပြီးတော့နေနေတယ်အဲ့ဒါကိုသူတို့ကရသော်ဖရားကဩအဖြင်းအညဒီတန်းမှာဘာမှပြောစရာကိုမရှိဘူးအကုန်လုံးက ကိုတရားနဲ့ကိုနေကြတာတွေကိုမြတ်စွာဘုရားအကုန်တွေ့ရတယ်ယဟန်တော်တွေကပေါ့ပေါ့ဆဆနေတယ်ယဟန်တဘာမှမရှိဘူးဘလောက်များဒါဥစဉ်တို့အတုယူဖို့ကောင်းတယ်လဲဆိုတော့ဥစဉ်တို့ရဲ့နေ့စဉ်ဘဝကြီးမှာလည်းပဲဒါကြောင့်မို့ဥစဉ်တို့ကကမ္မထန်တစ်မျိုးမျိုးနဲ့ပဲအမြဲတမ်းထုံပြီးတော့အဲ့လိုနေရတာဥစဉ်မိတ်ဆွေတငယ်ချင်းယဟန်တော်တွေချို့လေဆိုအဲ့ဒါအရှင်ဖျားဒါလို့နော်ဒီလိုလို့ဒီလိုလို့ဆိုပြီးမှပြောတော့မှလို့သူတို့ပြောတယ်တပြို့တို့များတဲ့ တနေ့တနေ့အရှင်ဘုရားပြောသလောက်လေးကိုမနှဲလုံနေရတာအရှင်ဘုရားလုံနေတဲ့ဟာကြီးတွေကြဘလို့များလုံတာလဲအရှင်ဘုရားတနေ့တနေ့အများကြီးအရှင်ဘုရားလုံတာတပည့်တော်ကကြာတော့အလေးချင်းဖြစ်နေတာလို့ဘာလို့လဲဆိုဒီမနဲ့မိုးလင်းပြီဆိုတာနဲ့ဂုံတော်နဲ့မေတ္တာနဲ့ဒီဟာတွေမလုံဖက်နေကိုမနေနိုင်တော့ဘူးတနေ့ကုန်ဟာဥစဉ်မလုံတဲ့ရရှိကိုမရှိဘူးမနဲ့မိုးလင်းတာနဲ့ဥစဉ်ဒီเจ้าမှာဆိုလဲဒါဒကာဒကမတွေလာတဲ့အချိန်လေးဥစဉ်မှာအပေါ်ထက်ကရှိတာလေ တပါးတည်းနေတာအောက်ထပ်မှာကပ္ပိယနဲ့တခါတွေအောက်ထပ်မှာနေတယ်အဲ့တော့အခုလိုတရားဟောတရားရှိတဲ့အချိန်ဦးသိန်းဟောတယ်ကြံတဲ့အချိန်ကဒါပဲအခုနောက်ပိုင်းဆိုအခုအဲ့ဒါကြောင့်မို့သတင်းတော်မှမဖတ်ဖြစ်ဘူးလို့အရင်တော့မှတခါလေးအာရင်ကဲနားလိုက်ပါဦးမယ်သတင်းလေးဗာလေးတွေဖတ်တာလုပ်သေးအခုသူဖတ်ကိုမဖတ်တော့ဘာလို့လဲဆိုတော့ပို့ပြီးတော့အလုပ်ဖြစ်အောင်လို့တရားဓမ္မဟောရမယ့်အချိန်တရားစာလေးဗာလေးနည်းနည်းရှားဖွေဖတ်တယ်ဒီနေ့ဩငါတရားဓမ္မတွေ ဘုရားဟောတဲ့သုတ်တန်ဒေသနာဘယ်ဒေသနာလေးငါဟောပြရင်ကောင်းမလဲအဲ့တော့ညတိုင်းဒါအခုမနေ့မိုးလင်းတရားဟောဖို့ရာအတွက်ဒါညတနာရီလောက်အချိန်လောက်စာဖတ်လိုက်တယ်ဦးစင်းအော်ဒီနေ့တော့မင်းညဒါအခုနာထွေတတိဆုံးမတဲ့တုတ်တန်လေးအင်ကုတ်ထိုတွေကသွားတွေ့တဲ့အခါကျတော့အော်ဒီတုတ်တန်လေးစိတ်ကိုထိန်ခိုင်းတာလေးကောင်းလိုက်တာဒါလေးနဲ့ပတ်သက်ပြီးတော့ဒကာဒကမတွေတမထဝိပဿနာတွေလှုပ်စေခြင်းတယ်မိမိလျော်လျော်ဖြစ်မှာစိုးရိမ်တာပေါ့နော် အဲ့ဒါကြောင့်မို့ဒါလေးကိုငါဟောမယ်ဆိုတနားရီလောက်ဒါလုပ်တယ်ကြံတဲ့အချိန်နဲ့ဆိုရင်ဒါဥစဉ်အချိန်တိုင်းအချိန်တိုင်းပဲဒါလမ်းလျှောက်လိုက်ဂုံတော်ပွားလိုက်အိုးတမင်အောက်ကြွားလိုက်ကိုအကြောင်းပေါ်မှာထိုင်လိုက်တင့်တော်သလိုပဲလုပ်နေတာဒါဟိုကြွားပြောနာမဟုတ်ဘူးနော်အလေးအကျင့် habit ကြီးတစ်ခုဟာကောင်းတဲ့အလေးအကျင့်ကြီးကိုလှုပ်လိုက်တာနဲ့အမြဲတမ်းကိုယ်စိတ်ကအဲ့ဒါတွေပဲဖြစ်လာတဲ့အကြောင်းကိုဦးဇင်းပြောပြတာနော်ဒကာတော်မတွေလည်းအိမ်မှာနေရင်းနဲ့အများကြီးအဲ့လောက်မလှုပ်ဖြစ်ဘူးဆိုရင်တော့မှ ိုလူမှုရေးစီးပွားရေးနဲ့မလောက်ဖြစ်ဘူးဆိုရင်တော့မှအလုတ်ကိုသွားရင်းနဲ့ကားပေါ်မှာဂုံတော်ရွတ်သွားတာမေတ္တာပို့သွားတာအလုတ်အပြန်အလုတ်အသွားပေါ့နော်အလုတ်လုံနေရင်းနဲ့လဲကိုယ့်အကိုလုံနေရင်းနဲ့လဲပဲဂုံတော်လေးတွေပွားနေဒါဝိပဿနာမလုတ်တတ်သေးရင်ပေါ့နော်ဝိပဿနာလုတ်တတ်ရင်တော့အကောင်းဆုံးပေါ့အဲ့ဒီကြိုင်တော့ပြောစရာမလိုတော့ဝိပဿနာနဲ့ရတော့လေကြောင့်မို့ဖះရှင်ရဲ့လက်ထက်ကဟိုမဲ့တခါတည်းအရွက်တွေကြော်တော့ထပါတော့ကစွန်းရွက်လိုအရွက်မျိုး ကြော်နေရင်းနဲ့ပဲဒါအခုပြောတဲ့အဲသောတာပန်တွေသဂရဂံတွေဖြစ်ကြတယ်ဆိုတာက तू ကအလုတ်လုတ်ရင်းနဲ့ तू ရှုတာ哦အဲ့ဒါကြောင့်မို့အခုလည်းပဲကိုကိုကိုစိတ်ကိုထိမ့်နိုင်အောင်လို့ဦးဇင်းတို့ကတနေ့တနေ့တနေ့တနေ့ဂုံတော်တွေပွားမေတ္တာတွေပို့သေးသေးချာချာအဲ့လိုလေးတွေလှုပ်လှုပ်လှုပ်လှုပ်ပြီးမှဦးဇင်းတို့ကထိမ့်သိမ့်ပြီးတော့နေတယ်ဆိုရင်ဒါတမထနဲ့နေနီးနော်တမထနဲ့နေနီးတမထနဲ့နေလို့ စိတ်တွေတမာတိရလာပြီဆိုရင်ဝိပဿနာပညာဉာဏ်ကြီးအတွက်အထောက်အကူပြုသွားမှာပါဒါကြောင့်မို့မြတ်စွာဘုရားကတမာတိမရှိရင်ပညာမဖြစ်ဘူးတဲ့သီလမရှိရင်လည်းတမာတိမဖြစ်ဘူးတဲ့တမာတိရခြင်းရင်ဘာလို့ရမှာလဲဆိုတော့ငါးပါးသီလကိုတော့လုံအောင်ထိရပါမယ်ငါးပါးသီလလေးတောင်မှမလုံမိုးဆိုတဲ့ပုံကိုတယောက်ဟာအထက်ကတမာတိရဖို့ဘလို့မှ အကြောင်းမရှိဘူးတမာရီမရှိရင်ပညာတရားဆိုတာဘလွန်နည်းနဲ့မှကိုရမလာနိုင်ပါဘူးဒါကြောင့်မို့မြတ်စွာဘုရားသာသနာဟာသီလသာသနာတမာရီသာသနာပညာသာသနာလို့တိခါသုံးရသာသနာလို့သုံးတာသီလလည်းပြည့်စုံရမယ်တမာတိလည်းပြည့်စုံရမယ်ပညာလည်းပြည့်စုံရမယ်အဲ့ဒီအဆင့်၃ဆင့်ကိုသွားဖို့ရာအတွက်ဦးဇင်းတို့ဒကာတော်မတွေ ဒါကိုချင်းသီလနံပါတ်1ရောက်မို့တရားထိုင်ခါနာနီ အတူချုံပြီးဖြစ်ဖြစ်ဖရာတပည့်တော်တရဏဂုံ၃ပါးနဲ့၅ပါးသောသီလကိုစောက်တည်ပါ၏ဖရာလို့စောက်တည်လိုက်စောက်တည်ပြီးပြီဆိုရင်တရားထိုင်ခါနာနီမှာပရိကံအရှေယူတာမလုံနိုင်ရင် အတူလေးနဲ့မြတ်စွာဘုရားဘုရားတပည့်တော်ယခုတရားတထိုင်တွင်၌ခန္ဓာ၅ပါးယုံနာ၂ပါးကိုမြတ်စွာဘုရားအားလှူဒန်းပါ၏ဘုရားလို့လှူဒန်းထားလိုက် ရာရှင်ကိုကိုယ့်ရဲ့ခန္ဓာကို တရားတထိုင်တွင်လှူဒန်းပြီးလိုက်ပြီဟဲ့ဆိုတာနဲ့ဒကာတော်မတို့ရဲ့ခန္ဓာကိုယ်ကို မကောင်းတဲ့မိစ္ဆာတွေမှန်မှဘလို့နည်းနဲ့မှနှောင့်ယှက်လို့မရတော့ဦးဇင်းတို့ဟိုမြန်မာပြည်မှာစုံတို့အောက်လန်းတို့ပယောဂတို့ဆိုတာတွေရှိတယ်အဲ့ဒါမျိုးရှိတဲ့အခါကျတော့ဟောအထက်လန်းဆရာတွေက သူကအဲ့ဒီဆုံးမတယောက်ကိုလှန်ခေါ်ပြီးဟဲ့ဆိုရင်သူ့ရဲ့အမိတ်အရာဟောဆုံးမတွေကသူကဒီကိုလာပေးရတယ်ဒီဆရာကသူတို့ကိုနှိပ်စက်မှာကြောက်လို့သူတို့ကမလာကြင်ဘူးဆိုအဲ့ဓာတွေကဘာသွားလို့လဲဆိုတပိတော့ပညာတွေအကုန်ဖះလှူပါကြီးဖះဆိုလှူထားတယ်တဲ့ဖះလှူပါကြီးလို့လှူလိုက်တာနဲ့တပြိုင်နက်နဲ့ဒီကအထက်လန်းဆရာတွေဘလောက်တကိုးကြီးကြီးခေါ်လို့မရတော့ဘူး ဒါဖះလှူခြင်းရဲ့အကြောင်းလေးပြောတာနော်မကောင်းတဲ့အောက်လန်းမိစ္ဆာတွေကိုလုံနေကြတဲ့ပုံကိုယ်တွေတောင်မှသူတို့အကြက်တက်တွေ့တဲ့အခါသူတို့ရဲ့ပညာနဲ့သူခန္ဓာကိုယ်တွေကိုဖះလှူပါတယ်ဆိုပြီးထလှူလိုက်ရင်ကြံတဲ့ပုံကိုယ်ဘာမှလုပ်လို့မရဒါကြောင့်မို့ဦးဇင်းတို့ကအခုအမြတ်ဆုံးဖြစ်တဲ့တရားတွေပူဇော်ကာနာနီးမှာတခါတလေကြောက်တဲ့စိတ်ဖြစ်တတ်တယ်တယောက်တည်းတရားထိုင်ရတာကြောက်တယ်လို့လို့ယွန့်တယ်လို့လို့စိုးရိမ်တယ်လို့လို့เนาะ ရိပ်ရိပ်ရိပ်ရိပ်ဖြစ်တယ်လို့လို့တခါတလေဖြစ်တတ်တယ်နော်အဲ့လိုဖြစ်တတ်တဲ့အခါကျတော့ဖရာတပည့်တော်တရဏဂုံ၃ပါးနဲ့၅ပါးသောသီလကိုစောက်တည်ပါ၏ဖရာစောက်တည်လိုက်ဖရာတပည့်တော်ယခုတရားတထိုင်တွင်၌ဖရာတပည့်တော်ခန္ဓာ၅ပါးယုံနာ၂ပါးကိုမြတ်စွာဘုရားအလှူဒန်းပါ၏ဖရာအဲ့လိုလှူဒန်းပြီးတော့မှကဲမေတ္တာလေး1မိနစ်2မိနစ်လောက်ပို့လိုက်အလုံးသောလူနာမြမတ္တဝါတွေကြမှာလို့ ချမ်းသာကြပါစေဆိုပြီးတော့မေတ္တာလေးပို့ပြီးတော့တရားထိုင်အဲ့ဒီတရားထိုင်နေသည့်အတွင်းမှာ မိစ္ဆာအောက်လန်းမကောင်းတဲ့ပုံကိုမှန်သမျှဘလို့နီးနဲ့မှနှောက်ရက်ခွင့်ရကိုမရတော့ဝင်လုံးလို့လည်းမရတော့ဘူးသူကသူနောက်ဆုံးတို့အဟွာဖြစ်လို့အဝဲကနေတာသူကနဲ့သူလှုပ်ချင်တာ၆ချင်တာ၆နေမယ်ကိုကိုအနိနာကပ်ပြီးဘာမှကိုလှုပ်လို့မရတော့ဒါဥစဉ်တို့ဘဝမှာအများကြီးဥစဉ်လက်တွေ့တွေ ရှိခဲ့ဘူးတယ်ဒီဟာတွေကလေကိုယ့်ရဲ့ဘဝတွေမှာဒီလိုပဲလှုပ်ထားရင်အနိနာကတ်ကိုမရဘူးသူတို့လှုပ်လို့ကိုမရဘူးသူကသူဘလို့ကြမ်းညင်ကြမ်းညင်အတမာရီအားကောင်းရင်လည်းဒါတွေကပေါ်လာတာဟိုပေါ်လာတဲ့ခါကျတော့သိတာတယ်သိတာပေမဲ့ကတ်လို့မရဘူးလှုပ်လို့မရဘူးသူတို့အဲ့ဒီဟာတွေကဒါကြောင့်မို့အဲ့ဒီလိုအကျဉ်လေချုပ်တရဏဂုံနဲ့၅ပါးသီလခံယူတပိတော့တရဏဂုံ၅ပါးသီလခံယူပါဤဖရာခန္ဓာ၅ပါးယုံနာ၅ပါးကိုမြတ်စွာဘုရားအတရားတရားတွင်ပူဇော်လှူဒန်းပါဤဖရာလို့ ပူဇော်လှူဒန်းပြီးမှမိမိထိုင်မဲ့ကမ္မထန်လေးတစ်ခုအာနာပါနာဖြစ်ဖြစ်နော်ဓကမထန်ဆိုရင်လည်းအခုဦးစင်းဒီကြားထဲမှာဓကမထန်ကြီးတွေနဲ့ပေးနေတော့ကိုယ်ခန္ဓာကိုယ်ကနေခေါင်းကနေစကြည့်ပြီးရိတ်ရိတ်ရွရွမောမောဖွားဖွားတွေပေါ်ပြီးဆိုရင်လည်းလိုက်အဲ့ဒီကနေဒလဇတ်တာလိုက်အဲ့ဓကမထန်နော်အဲ့လိုနီးနဲ့မိမိနှစ်သက်တဲ့ကမထန်အမျိုးပေါင်း40အမျိုးပေါင်း40တော့တမထကမထန်တွေတဲကတမျိုးမျိုးကိုယူလိုက်ပါတမျိုးမျိုးကိုယူပြီးတော့အဲ့ဒါကိုယ့်ရဲ့ နေ့စဉ်ပင်တိုင်းကမ္မထန်အနေနဲ့ထားပြီးနေတိုင်းနေတိုင်းနေတိုင်းနေတိုင်းအဲ့ဒီကမ္မထန်တစ်ခုကိုအလုံးလုံးရင်းသွားရင်းလာရင်းနဲ့အမျက်မပြတ်ပွားနေပါအဲ့ဒါဆိုရင်တမာတိအဆင့်ရလာပါလိမ့်မယ်တမာတိရလာရင်ပညာတဲ့ဝိပဿနာပညာမက်ပညာဟောပညာဒါပညာအဆင့်နဲ့နော်အရဟတမက်ပညာဆိုတာနောက်ဆုံးအဆင့် အမြင့်ဆုံးပညာသည်အရဟတမပညာပဲเนาะအဲ့တော့ဟိုဦးဇင်းတို့သာသနာတွင်မှာကြတော့ဝိပဿနာပညာကိုပဲအဓိကယူပါတယ်လောကီမှာတော့လောကီပညာမျိုးစုံပေါ့နော်ဒါတော့ဘွဲ့တွေဒီဂရီတွေဒါတွေလည်းပညာပါပဲဒါပေမဲ့ဦးဇင်းတို့ဝိပဿနာဘိုင်းကြတော့ခန္ဓာ၅ပါးယုံနာ၂ပါးရဲ့အပေါ်မှာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဆိုတဲ့လက္ခဏာရေး၃ပါး တင်ပြီးရှုတာကိုဝိပဿနာပညာလို့ပြောပါတယ်ဝိဝိဒေနပတ္တတိတိဝိပဿနာတဲ့အထူးထူးအပြားပြားရှုတတ်လို့အမှန်တွေကို ရှုတတ်လို့เนาะတကယ်အမှန်အရှိတရားတွေကိုမြင်အောင်ရှုရတာအဲ့ဒါကြောင့်မို့ဝိပဿနာဉာဏ်ပညာအဲ့ဒီဝိပဿနာဉာဏ်ပညာကြတော့အဲ့စောသောသမထနဲ့စပ်နေတာတမာတိရှိရင်အဲ့ဒီဝိပဿနာမြင်တယ် တမာတိမရှိရင်မမြင်ဘူးအဲ့ဒါကြောင့်မို့တမာတိရှိလာတဲ့ပုဂ္ဂိုလ်ကဘယ်ပေါ်ကိုဝိပဿနာရှုရမှာလဲယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကိုတစ်ခါပြန်ခွဲရင်ယုတ်နာနှစ်ပါးယုတ်တရားကယုတ်တရားသက်သက်ဟိုဘက်ကဝေဒနာသင်ညာ င်္ခါရဝိညာဉ်ဆိုတာကနန္တရားအဲ့ဒီ၄မျိုးဒီနာရှေ့ဟာယုတ်ပြန်ခွဲလိုက်တော့ယုတ်နဲ့နာယုတ်နဲ့နာနန္တရားကိုပြန်ခွဲရင်၄မျိုးဟောနော်အဲ့ဒါကြောင့်မို့ယုတ်သဘောယုတ်သဘောကြတော့ဘာတွေလဲယုတ်တွေအလုံးချုပ်လိုက်ရင်28မျိုး အဲ့ဒီထဲမှာ မဟာဘူတယုတ်အဓိကကြတဲ့ယုတ်က၄မျိုးပဲရှိတယ်အဲ့ဒါဘာလဲပထဝီတေဇောအာဘောဝါယော ကျန်တာတွေကသူ့ကိုမှီပြီးဖြစ်တဲ့ယုတ်ကျန်တဲ့ယုတ်တွေကနော်အဲ့တော့ဒီမဟာဘူတယုတ်၄ပါးကိုပဲအခြေခံပြီးတော့ဒါကြောင့်မို့မြတ်စွာဘုရားနဲ့အရိယာတွေသူတော်ကောင်းတွေကဒီဓာတ်၄ပါးကနေအမိပြုတ်ပြီးတော့ပဲ နိဗ္ဗာန်ကိုရအောင်အကုန်လုံးယူသွားကြတာနော်အဲ့တော့ဦးဇင်းတော်ကတရားရှုမှတ်ပုဂ္ဂိုလ်ကဒါကြောင့်မို့အခုယုတ်ကမထံရှုမှာလားနာကမထံရှုမှာလားဝိပဿနာကြတော့နှစ်မျိုးကြံတော့တာနော်စောသောသမထာတုံးကအမျိုးဘယ်လောက်လဲအမျိုးပေါင်း40နော်သမထကမထံသည်အမျိုးပေါင်း40ဝိပဿနာကမထံကြတော့ယုတ်ကမထံနဲ့ နာကမထာနှစ်မျိုးပဲရှိတော့တယ်နော်ရုပ်ပေါ်ရှုမှလားနာမော်ရှုမှလားဆိုပြီးတော့အဲ့ဒီမှာနှစ်လမ်းပဲလမ်းနှစ်သွဲပဲမိမိတို့ရှိပါတော့တယ်နောက်နှစ်မျိုးပဲရှိတော့တယ်ဒီနေရာမှာနော်ရုပ်ကမထာရှုမှလားနာကမထာရှုမှလားဟုတ်ပြီအဲ့ဒီတဲမှာမှရုပ်ကမထာနေတဲ့မှာမှမြတ်စွာဘုရားက အခုကာယကတာတတိနော် ကာယ ानु ပတနာတို့ဆိုပြီးတော့ကာယ ानु ပတနာအနေနဲ့မြတ်စွာဘုရားကမဟာသတိပဋ္ဌာနာတုတ်မှာအကျယ်ချက်ဟောတာအဲ့တော့ယုတ်ကမထန်းကိုစပြီးတော့ကာယ ानु ပတနာဒီထဲမှာရှုခြင်းနဲ့ဆိုရင်တော့ယုတ်နဲ့ပတ်သက်ခဲ့တဲ့ကမထန်းတွေကဘာလဲဆိုတော့ဝင်လေထွက်လေမှတ်တဲ့ကမထန်းတဲ့ထိုင်တယ်ထတယ်ကြွတယ်သွားရထိုင်လျောက် ဣရိယာပုတ်၄ပါးကို မှတ်တဲ့ဣရိယာပထနော်နောက်ပြီးတော့ကိုရင်ကိုရဲဆိုင်ရင်ဆန်တယ်အင်ဂျင်ဝိရင်ဝတ်တယ်အဲ့ဒါမျိုးလိုက်ပြီးတော့ရှုတဲ့တံပဇင်ညတတိထားတာနော်အင်ဂျင်ဝိရင်ဝတ်တယ်ကိုတတိထားနေလှုပ်ရှားလှုပ်ရှားတာကိုတတိထားနေအဲ့ဒါတွေကိုဟိုစာမှုနေမှုထိုင်မှုအလုံးကိုတတိထားတာဒါလည်းကာယ ानु ပတနာလည်းပါတယ်ကာယကတာတတိဆိုတာလည်းဒါပဲနော်ကာယကတာတတိဆိုတာလည်းမြတ်စွာဘုရားက နာမည်ပြောင်းပြီးတာဟောတာတကယ်တော့ဒီကာယ ानु ဘသနာတွေတဲ့ဟာတွေပဲပြန်ပြောတာပဲကာယကတာတတိဆိုတာလေအဲ့တော့ယုတ်ကမထံဘက်ကသွားခြင်းတဲ့ပုဂ္ဂိုလ်ဝင်လေထွက်လေတွေမှတ်လို့ရတယ်သွားခြင်းရခြင်းထိုင်ခြင်းလျှောင်းခြင်းဣရိယာပုတ်၄ပါးတွေမှာအကုန်မှတ်လို့ရတယ်သုံးတန်နဲ့နှစ်ကွထာသအဲ့ဓာတွေကိုမှတ်လို့ရတယ်အတုဘတွေမှတ်လို့ရတယ်စစခြင်းကအတုဘကအတုဘတို့သုံးတန်နှစ်ကွထာသတို့ကဒါကစပြောမယ်ဆိုရင်တော့တမထကမ္မထံ40ထဲမှာပါတယ် ဒီဟာတွေကဒါပေမဲ့ तू ကဒီကမ္မထန်နေရာကြတော့တမထနဲ့ဝိပဿနာအရန်နီးစပ်တဲ့ကမ္မထန်နေ तू ကအတုပရှုနေရင်းနဲ့ဖြစ်ပြက်တင်လိုက်တာနဲ့ဝိပဿနာတန်းဖြစ်သွားသူ तू ကဒီကြောင့်မို့ဝိပဿနာနဲ့နီးစပ်သောကမ္မထန်နေလို့ခေါ်တယ်တိုက်ရိုက်စရှုရင်ပုတ်တယ်ပွားတယ်ယွန်တရားကြီးလို့ရှုရင်တမထဒီယွန်တရားဆက်ဆုပ်စရာကြီးတွေဟာအော်ငါကောမဟုတ်ငါဥစ္စာမဟုတ်ငါလည်းမဟုတ်ပါလားမမြဲပါလားလို့ အဲ့ဒီဟာမျိုးငါကိုမဟုတ်ငါဥစ္စာမဟုတ်တဏမာနဒိဋ္ဌိကိုခွာပြီးတော့မမြဲတဲ့အနိစ္စဘက်ကိုမြင်အောင်ရှုလိုက်ဝိပဿနာသူကအဲ့ဒါကြောင့်မို့ဒီအတုပတို့အယောစုတို့အဲ့ဒါတွေကဝိပဿနာနဲ့နီးစပ်သောကမ္မထံဖြစ်လို့မြတ်စွာဘုရားကကာယ ानु ပဿနာဘိုင်းပြောအဲ့ဒါတွေကိုပြန်ထည့်ပေးတာပြန်ထည့်ပေးပြီးတော့မြတ်စွာဘုရားအဲ့ဒီအတုပကမ္မထံအယောစုကမ္မထံဓကမ္မထံနော်အဲ့ဒီဓကမ္မထံနေအဲ့ဒါတွေအားလုံးဟာ အဲ့ဒါယုတ်ကမထမ်းနေပါယုတ်ကမထမ်းအနေနဲ့မိမိကရှုမယ်ဆိုလို့ရှိရင်အခါတည်းအတုပရှုရွှေရွှေနဲ့အတုပအနေမှာဟောဝိပဿနာပဲပြောင်းအယောသူမြင်တဲ့ပုဂ္ဂိုလ်ကလည်းကိုထိုင်နေတဲ့ခန္ဓာကိုယ်ကြီးကအယောသူကြီးပါလားလို့အယောသူကြီးပေါ်မှာနှလုံးသွင်းသွင်းပြီးတော့မှဟိုဘက်မှာဒီယောသူကြီးကငါ့ကိုမုံငါ့ဥစ္စာမုံဖြစ်ပြီးပြရတဲ့အနိစ္စသဘောဆိုရှုလိုက်ရှုလိုက်ရောဝိပဿနာသွားဖြစ်တယ်။သုံးသပ်နကုထာသာလည်းဆင်ញင်းနေတဲ့ဆမင်းတွေကလည်းငါ့ကိုမုံငါ့ဥစ္စာမုံပါလား အာသွားတွေကလည်းငါကိုမဟုတ်ငါဥစ္စာမဟုတ်ပါလားဆင်ញင်နေတော့ကတမထအဲ့တမထဆင်ញင်နေရင်းနဲ့အော်ဒါတွေဟာငါကိုမဟုတ်ငါဥစ္စာမဟုတ်ငါလည်းမပိုင်အစိုးမရပါလားလို့ကြည့်ပြီးတော့အဲ့ဒီမှာတဏမာနဒိဋ္ဌိခွာပြီးတော့အနိစ္စမြောင်လဲရှုလိုက်ရောဝိပဿနာအဲ့ဒါကြောင့်မို့ဒီအယောစုတို့အာတုဘတို့32ကုဋ္ဌာသတို့ဓကမထံပူတယ်တောင်းတယ်တင်းတယ်ခန္ဓာကြီးပေါ်လာပြီးအော်တင်းတာလဲငါကိုမဟုတ်ငါဥစ္စာမဟုတ်ငါမဟုတ်ပါလား ဒါတင်းတာကိုကြည့်နေဩတင်းတာစတင်းတာလဲတင်းတယ်ဆုံးအဲ့ဒါလေးကိုတတိထားပြီးတော့ကြည့်နေရင်သမထတင်းတာလေးပေါ်လာတယ်ပေါ်လာတယ်သိလိုက်ရင်သမထပူတာပေါ်လာတယ်ပေါ်လာတယ်သိလိုက်ရင်သမထကြိုက်တာလေးပေါ်လာတယ်ပေါ်လာသိရင်သမထဩဒီကြိုက်တဲ့သဘောလေးကမမြဲပါလားပူတာလေးကလည်းမမြဲပါလားဩငါရဲ့ခန္ဓာကိုယ်မှာတင်းတာလေးကလည်းမမြဲဘူးတောက်တာလေးကလည်းမမြဲဘူးပူတာလေးကလည်းမမြဲဘူးအေးတာလေးကလည်းမမြဲဘူးအော်ရုပ်တွေ ဖောက်ပြန်ပြောင်းလဲနေတာအနိစ္စပါလားလို့ရှုလိုက်ရင်အဲ့ဒီဓာတ်ကနေအဲ့ဒါဝိပဿနာကုသွားတာပါเนาะဒါကြောင့်မို့ဟိုကာယကတာတတိလို့လည်းခေါ်တယ်ကာယ ानु ပဒနာလို့လည်းခေါ်တာဒီဒီအဲ့ဒါရှုရတာဒီအလုံးဒီရုပ်တရားတွေပေါ်မှာရှုတာပါအဲ့ဒီရုပ်ကမထမ်းပေါ်မှာအိဋ္ဌလက္ခဏာကိုတင်းဒုက္ခလက္ခဏာတင်းအနတ္တလက္ခဏာတင်းအဲ့ဒါမျိုးတခါတည်းတန်းပြီးတော့အနတ္တရှုဒုက္ခရှုအဲ့ဒါမျိုးလဲကြော်ပြီးတော့လဲ ဦးစင်းစန္ဒာတော့တိတ်မရှုသေးကြပါဘူးအနှိမ့်စလက္ခဏာကိုမြင်အောင်တည်တည်ချာချာလှုပ်စေခြင်းပါတယ်အနှိမ့်စသည်မူရင်းမှာเนาะအနှိမ့်စမြင်ရင်ဒုက္ခလည်းအနတ္တလည်းတန်းပြီးတော့သူကနောက်ကနေလိုက်ပြီးတော့မြင်ပါတယ်အနှိမ့်စကိုပိုင်ပိုင်နိုင်နိုင်မြင်ဖို့ပဲအရေးကြီးပါတယ်အတုပါရှုလဲနောက်ဆုံးအနှိမ့်စအတုပါနေပြီးတော့အနှိမ့်စဖြစ်သွားအောင်เนาะအယောစုရှုလဲအယောစုကနေအနှိမ့်စမမြဲတာဖြစ်သွားတယ်အောင်ဓကမထန်ရှုလဲ ပေါ်လာတာတွေဓာတ်ပြီးရင်အဲ့ဓာတ်ရဲ့မမြဲတဲ့အနှိမ့်စကိုမြင်အောင်အဲ့ဒီလိုအနှိမ့်စလက္ခဏာကိုသေသေးချာချာပိုင်းခြားပိုင်းခြားပိုင်းခြားပြီးတော့ရှုအဲ့ဒါမျိုးလုပ်ရင်တော့ဦးဇင်းတို့ဒကာဒကမတွေလိုချင်တဲ့ပန်းနိုင်ရောက်မှာပါဒါယုတ်ကမထံဘက်ကနေပြီးတော့ဝိပဿနာဉာဏ်နဲ့တင်းနဲ့နီးဒါဦးဇင်းပြောပြတာပါအခုအဲ့ဒီကနေမှနံကမထံဘက်နံကမထံဘက်မှာကြတော့စိတ်ကလေးတစ်လုံးကိုတတ်တဲ့အနှိမ့်စရှုတာရှိတယ် နော်ကြာရင်ကြားတဲ့စိတ်မြင်မြင်တဲ့စိတ်နိုင်ရင်နာတဲ့စိတ်စားစားကျင်တဲ့စိတ်ပေါ်ရင်စားကျင်တဲ့စိတ်အဲ့ပေါ်လာသည်မစိတ်တွေဟာဖြစ်ပြီးပြတ်ပါလားဖြစ်ပြီးပြတ်ပါလားလို့ရှုတာဒါပေမဲ့အဲ့ဒီမြင်တိုင်းကြားတိုင်းနာတိုင်းစားတိုင်းကို ဖြစ်ပြက်လိုက်ရှုဖို့ရာကတာမန်တမာတိနဲ့မရဘူးအဲ့ဒီတမာတိကိုလိုချင်တဲ့ဒီကမ္မထမ်းလုပ်တဲ့ပုဂ္ဂိုလ်ဘယ်ဟာလုပ်ရမလဲထိုင်ထိုင်ပြီးတော့မှငါဘာမှတွေးတော့ကြံစီမှုဘာတစ်ခုမှငါမလုပ်တော့ဘူးဆိုပြီးတော့ အตาလေးတတိထားပြီးနေတတိထားနေပေမဲ့မရဘူးတွေးတဲ့စိတ်ကသူ့အလိုလိုကိုပေါ်မှာပေါ်လာရင် ပေါ်တဲ့စိတ်လေးဖြစ်ပြီးပြက်လို့ပြက်တဲ့အနေဆာကိုမြင်အောင်ကြည့်ကိုကသိလိုက်တာနဲ့အဲ့ရှိရစိတ်ကလေးဖြစ်ပြီးပြက်သွားပြီနော် တွေးတဲ့စိတ်ကလေးတစ်လုံးပေါ်တယ်ကိုကကြည့်လိုက်ပြီဆိုတော့အဲ့တွေးတဲ့စိတ်လေးကဓာတ်ဆိုသူကရှေ့ကကိုကသိလိုက်ပြီဆိုတာနဲ့ရှေ့ကတွေးတဲ့စိတ်ကမရှိတော့ဘူး။အော်ရှေ့ကစိတ်ကဖြစ်ပြီးပြတ်သွားပါလား။နော် လောဘစိတ်ကလေးဖြစ်လိုက်တယ်ကိုကသိလိုက်တယ်ရှေ့ကစိတ်ကလောဘစိတ်ကဖြစ်ပြီးပြတ်သွားပြီမိမိကသိတဲ့အချိန်ရှေ့ကစိတ်တွေဖြစ်ပြတ်သွားပြီဆိုတာကိုရှေ့စိတ်ကိုနောက်စိတ်နဲ့ဒလဇက်လိုက်သိပြီးတော့ဖြစ်ပြီးပြတ်တယ်ဖြစ်ပြီးပြတ်တယ်ဆိုတဲ့အနိစ္စလက္ခဏာကိုရှုတာအဲ့ဒါနံတရားပေါ်မှာဝိပဿနာတင်ပြီးရှုတာအဲ့ဒီကမ္မထာနီးနဲ့သွားကျင်တဲ့ပုဂ္ဂိုလ်ကလည်းကိုယ့်ကိုငုံတော့ထိုင်ပြီးတော့စိတ်လေးတစ်လုံးပေါ်တစ်လုံးသိတစ်လုံးပေါ်တစ်လုံးသိပေါ်တိုင်းသိပြီးတော့အဲ့ဒီဒီ ပေါ်ပေါ်ပေါ်ပေါ်လာတဲ့စိတ်လေးအော်အနေဆာပါလားအနေဆာပါလားအနေဆာပါလားဆိုပြီးတော့ဒလဇတ်အဲ့ဒီအနေဆာလက္ခဏာကိုရှုတာအဲ့ဒါဒီဝိပဿနာဉာဏ်အဲ့ဒါကနာမ်ကမ္မထဝိညာဉ်ရဲ့အနေဆာကိုမြင်အောင်ရှုတာရုပ်ရဲ့အနေဆာကိုလည်းမြင်အောင်ရှုရမယ်ဝေဒနာရဲ့အနေဆာကိုလည်းမြင်အောင်ရှုရမယ်မြတ်စွာဘုရားဝေဒနာဆိုတာလည်းဘယ်လိုလဲစိတ်ထဲမှာခံစားတာလေးပြောတာစိတ်ထဲမှာတခါတည်း ကောင်းတယ်လို့ခံစားလိုက်တယ်ဥပမာမျက်စိနဲ့အဆင်းနဲ့တွေ့လိုက်တဲ့အခါမှာရှေ့ကအဆင်းလေးမြင်ပြီးလှလိုက်တာကောင်းတာလိုချင်လိုက်တာဟောလောဘစိတ်ကလေးဒါကြီးကိုငါမကြည့်ချင်ပါဘူးဟောဒေါသစိတ်ကလေးအဲ့ဒီလိုမြင်လိုက်တာနဲ့လောဘစိတ်ဖြစ်လိုက်ဒေါသစိတ်ဖြစ်လိုက်အဲ့ဒါဒီဝေဒနာအဲ့မှာခံစားနေတာနော်ကောင်းတာလေးကိုခံစားလို့လောဘဖြစ်သွားတာဆိုးတာလေးကိုခံစားလို့ဒေါသဖြစ်သွားတာအဲ့ဒီခံစားမှုကိုလိုက်ရှုတာဒီ ဝေဒနာနုပတနာမြတ်စွာဘုရားကိုတားတော်ရဟုလားမြတ်စွာဘုရားရုပ်တရားကိုပဲရှုရမှာလားမဟုတ်ဘူးချက်သားတဲ့ဝေဒနာလည်းရှုရမယ်တဲ့ဝေဒနာရဲ့အနိစ္စကိုလည်းမြင်အောင်ကြည့်ရမယ်လို့ပြောတာနေတ္တမမနေသောဟမသမိနာမေသောအတ္တာတိတဲ့ချက်သားရဟုလားတဲ့ရုပ်တရားရဲ့အပေါ်မှာလဲငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးအနိယုတ်အဝေယုတ်ရှိသမျှရုပ်တရားသည် ငါမပိုင်ဘူးဆိုတာကိုသေသေးချာချာจิตမင်းရှုသမ်းပါတဲ့ဦးဇင်းတို့ခန္ဓာကိုယ်ထဲမှာဆံမင်းတွေခြေသက်တွေလက်သက်တွေသွားတွေအရေတွေအသားအကြောအယိုးဒီမှာဥသိဥမဒါကအတွင်းပထဝီဓာတ်တွေလေအဲ့ဒီအတွင်းပထဝီဓာတ်ဆိုတဲ့ဒါရုပ်တရားတွေပဲအဲ့ဒီရုပ်တရားတွေဟာတဲ့ဒါအတွင်းနဲ့အပြင်မှာလည်းကြည်လေဒကာတော်မတို့တစ်ပင်တွေတောတောင်တွေကြည်တယ်ကင်ကြည့်ပါလားမာတဲ့သဘောရှိတယ်ပြော့တဲ့သဘောရှိတယ် ဘာပထဝီမြေကြီးတွေလည်းဒီတိုင်းပဲလေမာသဘောပျော်သဘောဆိုအဲ့ဒါအမုံလေးများဆိုတာစုဖွဲ့ပြီးတော့ကဘာမြေကြီးဖြစ်လာတဲ့ဒါအစုအဝေးကြီးပဲအဲ့ဒီအစုအဝေးပထဝီဓာတ်ဆိုတဲ့ရုပ်တရားတွေဟာအပြင်မဲ့ရုပ်ဖြစ်ဖြစ်အတွင်းမဲ့ရုပ်ဖြစ်ဖြစ်နုညံ့တဲ့ရုပ်တိမ်မွေ့တဲ့ရုပ်အနည်းရုပ်အဝေးရုပ်ရုပ်မှန်သမျှကိုจิตာနေတံမမနေသောဟမသမိနမေသောအတ္တာတိဒီရုပ်မှန်သမျှသည် ငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူးလို့ပိုင်ပိုင်နိုင်နိုင်ကြီးချက်သားမင်းရှုသမ်းပါတဲ့မြတ်စွာဘုရားအဲ့ဒါဆိုရုပ်တယ်မဲ့တပည့်တော်ရှုရမှာလားကြံတဲ့ဝေဒနာတင်ညာသင်္ခါရဝိညာဉ်ကိုရောမရှုရတော့ဘူးလားရှုရမှာချက်သားတဲ့ဝေဒနာလည်းဒီတိုင်းပဲတဲ့နော်ကိုယ့်ရဲ့စိတ်ထဲမှာကောင်းတဲ့ဝေဒနာတွေဆိုးတဲ့ဝေဒနာတွေအလယ်လတ်ဝေဒနာဝေဒနာတွေမျိုးစုံရှိတယ်နော်ဝေဒနာကမ္မထအများကြီးမြတ်စွာဘုရားဟော ဟောထားတယ်၃မျိုးလဲဟောတယ်၅မျိုးလဲဟောတယ်၆မျိုးလဲဟောတယ်၁၈မျိုးလဲဟောတယ်အမျိုးပေါင်း30ကျော်အမျိုးပေါင်း100ကျော်အမျိုးမျိုးတတ္တဝါတွေရဲ့ဉာဏ်တွေပေါ်မှာချက်ချက်ချက်ချက်ပြီးတော့မြတ်စွာဘုရားကဝေဒနာကမ္မထံကိုမြောင်များစွာဟောတာအဓိကကတော့ဥစ္စံက၃မျိုးပဲသိရမယ်ကောင်းတယ်လို့ခံစားတဲ့ခံစားမှုဒုက္ခဝေဒနာရဲ့ဆိုးတယ်လို့ခံစားတဲ့ဒုက္ခဝေဒနာရဲ့အလယ်လက်ခံစားတဲ့ဥပ္ပခဝေဒနာရဲ့ဆိုတဲ့ ဝေဒနာ၃ပါးကိုသေသေးချာချာရှုပါအဲ့ဒီဝေဒနာကဘယ်မှာဖြစ်တယ်လဲသုံးမျိုးတော့ပြောလိုက်တာပဲတဲ့ဖြစ်ရာနေရာ6ဌာနရှိတယ်မျက်စိမှာဖြစ်တယ်နားမှာဖြစ်တယ်နှာခေါင်းမှာဖြစ်တယ်ရှားမှာဖြစ်တယ်ကိုယ်မှာဖြစ်တယ်မနှောမှာဖြစ်တယ်ဝေဒနာဖြစ်ရာဌာနက6ဌာနရှိတယ်တဲ့အဲ့ဒီ6ဌာနမှာတစ်ခုကို 3ခုနဲ့ပြန်မြောက်6 3လေး78အဲ့ဒါဝေဒနာအပြား78ပါဖြစ်သွားတယ်မျက်စိမှာမြင်တဲ့အဆင်းကိုမြင်ရင်ဒုက္ခဝေဒနာကောင်းတာကောင်းတဲ့နှစ်သက်စရာအဆင်းလေးမြင်လိုက်ရင်ဒုက္ခဝေဒနာမနှစ်သက်စရာအဆင်းလေးမြင်လိုက်ရင်ဒုက္ခဝေဒနာအလယ်လမြင်မြင်ကမတ်တဆိုဥပိ္ပခဝေဒနာအဲ့တော့ဝေဒနာတကယ်တမ်းတော့အဲ့ဒီ၃မျိုးထဲမှာမျက်စိကလည်းတကယ်တမ်းတော့မြင်လိုက်တာနဲ့ဥပိ္ပခဝေဒနာပဲအရင်ဖြစ်တယ်တဲ့ ဥပေက္ခဝေဒနာပဲအဖြစ်များတယ်တဲ့နော်ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာကတကယ်တမ်းကအဖြစ်နည်းတယ်ဥပေက္ခပိုဖြစ်တယ်ကြောင့်မို့မောကုတ်ဆရာတော်ကြီးတရားနာတော့ကတရားတော်မတော်ဘုန်းကြီးလာတော့ဝေဒနာရှုလိုက်ကြလားဆိုတော့မသိဘူးဖြစ်ရတယ်ဘာလို့လဲဆိုဘုန်းကြီးမြင်လိုက်တော့ဘယ်ဝေဒနာဖြစ်သွားမသိလိုက်ဘူးလေ နုညံ့တယ်တဲ့တိမ်မွေ့တယ်ဥပက္ခဝေဒနာဆိုဘုန်းကြီးမြင်မြင်တာပဲသိလိုက်တယ်လေအဲ့ဘောမှာနှစ်သက်တာတွေမနှစ်သက်တာတွေဖြစ်မှမဖြစ်သေးတာမဖြစ်သေးခင်ကဘာဖြစ်လဲဆိုအဲ့ဒါဥပက္ခဝေဒနာဖြစ်နေတာဒါပေမဲ့အဲ့ဥပက္ခဝေဒနာကြီးကိုမြင်လိုက်ကြလားဆိုတော့မမြင်လိုက်ကြဘူးဟောအော်တော်တော်ကြာကျွန်မအော်ဘုန်းကြီးခေါ်တဲ့တရားလေးကကောင်းလိုက်တာဟောဝမ်းသာအာဒီနေ့တရားတော့ငါမကြိုက်ပါဘူးဘာကြီးဟောမှမသိဘူးဆိုတော့ဒုက္ခဝေဒနာပေါ့နော်အဲ့ဒါမျိုးပေါ့ အဲ့တော့မျက်စိမှာလည်းပဲဝေဒနာ၃မျိုးနားမှာ၃မျိုးဆိုပြီးတော့အဲ့ဒီမှာအာယုံ၆ပါးတကား၆ပေါက်တွေ့တိုင်းတွေ့တိုင်းမှာအာယုန်နေပေါ်မှာခံစားတတ်တဲ့ဝေဒနာ၃မျိုးစီဖြစ်တယ်အဲ့ဒီ၃မျိုး၃မျိုးသောဝေဒနာတွေကိုမြတ်စွာဘုရားက အကုန်လုံးရှုရမယ်တဲ့နော်အဲ့ဒီဝေဒနာ၃မျိုးကိုမရှုနိုင်သေးသမျှသည်ဒုက္ခရဲ့ဆုံးရဘယ်တော့မှလည်းမရောက်ဘူးလို့ဘုရားဟောတာနော်မျက်စိနဲ့အဆင်းနဲ့တိုက်တယ်တဲ့ တိုက်တဲ့အချိန်မှာဒေါသဒုက္ခဝေဒနာဖြစ်တယ်ဒုက္ခဝေဒနာနောက်ပဋိကနုတ္တယဆိုတဲ့ဒေါသကိန်းနေတဲ့အဲ့ဒီဒေါသမပယ်နိုင်သေးသမျှ तू ကအရိယာမတ်ကိုဘလို့မှမရပါဘူးတဲ့နော်ယဟနာဖြစ်ဘလို့မှမရနိုင်ဘူးဒီဒေါသကိုမပယ်နိုင်သေးသမျှမျက်စိနဲ့အစင်းနဲ့တိုက်တဲ့လောဘဖြစ်တယ်အဲ့ဒီလောဘကြောင့်ရာဂနုတ္တယ ကြောင့်လောဘကိန်းတာမိမိနှစ်သက်တဲ့အစင်းလေးမြင်တယ်နှစ်သက်တယ်ရာဂဖြစ်တယ်နောက်ကလောဘကိန်းနဲ့အဲ့ဒီလောဘကိုမပယ်ရှားနိုင်သမျှအရဟတမညာအရဟတဘုံညာဘယ်လိုမှမရနိုင်ဘူးဒုက္ခလည်းမဖြစ်တော့ဘူးဒုက္ခလည်းမဖြစ်တော့ဘူးလောဘဒေါသမလိုက်တော့ဘူးဒါပေမဲ့အဝိဇ္ဇာနုတ္တယမှာမောဟလိုက်နေရင်အဲ့ဒီပုဂ္ဂိုလ်အရဟတမညာမရပါဘူးဒါကြောင့်မို့ အရိယာဖြစ်တယ်ဖြစ်တယ်ဆိုတာမြင်တဲ့အစင်းပေါ်မှာလဲပဋိကဆိုတဲ့ဒေါသမဖြစ်မှနော်ရာဂာနုတ္တယဆိုတဲ့မြင်တဲ့အစင်းပေါ်မှာလောဘမဖြစ်မှ အဝိဇ္ဇာနုတ္တယဆိုတဲ့မောဟကိုလည်းပယ်နိုင်မှသာလျှင်အရဟတမေအရဟတဖို့ဉာဏ်ကြီးကိုရပါတယ်အဲ့ဒီ၃ခုမပယ်နိုင်သေးသမျှမရဘူးအဲ့ဒီ၃ခုမှာဥဒ္ဒနောဒကာဓမ္မတွေအရေးအကြီးဆုံးက ဘယ်ဟာကိုဥစဉ်တို့ပယ်ချောင်းလောက်ရမှာလဲဆိုတော့ဒုက္ခကိုပယ်ရမှာမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းခန္ဓာကိုယ်တွေးထိတိုင်းမှာဒကာဒကမတို့ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာနှစ်မျိုးရှင်ကြည့်အစာကောင်းလေးစားနေတဲ့အချိန်အောက်ကကြဘောလေးကြိုက်လိုက်တော့စားနေတဲ့အာယုံကပျောက်သွားပြီးကြဘောကြိုက်တဲ့သူရောက်သွားတာ ။အိုးငယ်ငယ်ကလေးဘဝတုန်းကရုပ်ရှင်ရုံတွေသွားကြည့်တယ်လေ။ရုပ်ရှင်ကရှေ့ကကြည့်ကောင်းနေပါတော့အောက်ကခုံနေကြဘိုးတွေကပေါ်လိုက်တာ။အောက်ကကြဘိုးကကြိုက်တယ်ဆိုတာနဲ့ရှေ့ကရုပ်ရှင်ကြည့်နိုင်သေးလားမကြည့်နိုင်တော့ဘူး။အောက်ကနာတာပဲ။ဟာကြဘိုးတွေကကြိုက်တာကွာ။ဟိုကအများလိုက်တာကွာနဲ့ဆိုဟောဖြစ်ကုန်တာ။နော်အဲ့ဒါကြောင့်မို့ तू ကဝေဒနာ၃ပါးမှာဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခါဆိုတာတော့တကယ်ကိုတိမ်မွေးတဲ့ဝေဒနာ ဒီဒုက္ခဒုက္ခဝေဒနာနှစ်ပါးမှာတောင်တတ္တဝါတွေရဲ့စိတ်ကဒုက္ခတွေပဲဆွဲနှစ်ခံရတယ်အမြဲတမ်းတော့ဒုက္ခအာယုံနဲ့ဒုက္ခအာယုံ နှစ်ခုရှင်လိုက်ရင်ဒုက္ခအာယုံနဲ့ရောက်သွားတာအဲ့တော့ဦးဇင်းတော်ကကဲတေဂာနာနီကြတော့ကြည်ဦးဇင်းတော်အခုတရားတွေလည်းလှုပ်ထားတယ်လှူဒန်းတာတွေလည်းလှုပ်ထားတယ်အမေဖရာအာယုံပြုနော်ကောင်းမှုတွေလှုပ်နော် အမေဒီဟာတွေမမင့်နဲ့နော်ဘလောက်ပဲပြောပြောတဲ့ ဩခန္ဓာကိုယ်ကနာနေနာတယ်နာတယ်နာတယ်ပဲဖြစ်နေတာဘုန်းကြီးတွေဘေးကနေဘရိတ်ဘလောက်ပဲထိုင်ရွတ်နေနေနာတယ်ကြိုက်တယ်မောတယ်ကြက်တယ်သူဒါပဲអော်နေတာဒီဘက်ကဖရာအာယုံ တရားအာယုံဒါနရဲ့သီလရဲ့ဘာဝနာရဲ့ကောင်းမြတ်တဲ့အာယုံတွေဘလောက်ပဲရှိရှိအာယုံကို မပြုတ်နိုင်မဲနဲ့စိတ်ကဒုက္ခတွေကိုဆွဲနှစ်တတ်တယ်ဒါကြောင့်မို့ဦးဇင်းတို့အခုတရားအားထုတ်တဲ့အခါမှာ အခုဒုက္ခဝေဒနာတဲ့ဆွဲနှစ်တဲ့စိတ်ကိုရသော်ဘုရားကမနေ့ကအဲ့ဒီဟောခဲ့တဲ့ယာဟုလောဝါဒသုတ်တန်သေသေးချာလဲပြန်ပြီးတော့ဟောဖြစ်နာယူပါအဲ့ဒီထဲမှာမြတ်စွာဘုရားဘာပြန်ပြောလိုက်တယ်လဲချက်သားတဲ့မြေကြီးကဲ့သို့ကိုတီးခံနိုင်အောင်မင်းကျင့်ရမယ်နော်လို့ပြောတာမဟာပထဝီမြေကြီးကသူ့ပေါ်မှာပန်းနေပြစ်ချလဲမตายရဘူးတဲ့မစင်ကျင်ကြီးချလဲမตายရဘူး ဒီတိုင်းပဲမြေကြီးဟာနေတကဲ့သို့မင်းရဲ့စိတ်မှာ ကောင်းတဲ့အာယုံနဲ့တွေ့တွေ့ဆိုးတဲ့အာယုံနဲ့တွေ့တွေ့မင်းရဲ့စိတ်တန်တာမှာတည်ငြိမ်အောင်ထားနိုင်ဖို့ဟာမင်းရဲ့စိတ်ကိုမြေကြီးကဲ့သို့ဖြစ်အောင်ကျင့်သားမှာမြေကြီးကဲ့သို့တင်မကဘူးရေကဲ့သို့ရေကလည်းမကောင်းတာတွေလည်းဆေးကြောတာပဲကောင်းတာလည်းဆေးကြောတာပဲတဲ့အဲ့ဒီလိုပဲမင်းရဲ့စိတ်ကလည်းကောင်းတဲ့အာယုံနဲ့လာလာမကောင်းတဲ့အာယုံနဲ့လာလာ ဘလို့အာယုံမဲ့လာလာမင်းရဲ့စိတ်ကိုမတုံမလှုပ်နဲ့ဖြစ်အောင်ရေခဲ့တော့လဲကျင့်မိခဲ့တော့လဲကျင့်မိကမကောင်းတာတွေသူ့ထက်လဲလောင်တာပဲကောင်းတာတွေထက်လဲလောင်တာပဲကျင်ကြီးထက်လဲလောင်တာပဲကျင်ငယ်ထက်လဲလောင်တာပဲတရွေးထက်လဲလောင်တာပဲတဲ့မိဘုံကြီးထဲမှာအကုန်လုံးကိုလောင်ကျွမ်းပြစ်တတ်ခဲ့တော့မင်းရဲ့စိတ်ထဲမှာ ကောင်းတဲ့အာယုံဆိုးတဲ့အာယုံ အခုတရားထိုင်နေနဲ့လားမလဲကြိုက်တယ်ခဲတယ်ထုံတယ်ကျင်းတယ်ငါနာတယ်ငါကြိုက်တယ်အဖြစ်မခံနဲ့။အိုးသူကသူကြိုက်ကြိုက်ခဲခဲသူ့သဘောနဲ့သူဒါလေးပါသူ့သဘောသူဖောက်ပြန်နေတာငါကိုမှမဟုတ်တာငါဥစ္စာမှမဟုတ်တာကဲနေပါစေတော့ဆိုပြီးတော့ဥပ္ပခါရှုပြီးကိုတရားကိုရှု။ဟောအဲ့ဒါတွေကလွတ်သွားလို့ချမ်းသာပြီးအေးမြတော့ဩဒီစိတ်လေးပြန်ရှုငါကိုမဟုတ်ဘူးငါဥစ္စာမဟုတ်စောစောတုန်းကလည်းဆင်းရဲတုန်းကလည်းဒီစိတ်အခုချမ်းသာတော့လည်းဒီစိတ်ပဲ။ အခုချမ်းသာတလဲဆင်းရဲတလဲခံစားနေရတော့ဒီစိတ်မြဲတာမှမရှိတာအနေစာရှုတ်ချလိုက်ပြီးပြီအဲ့ဒါကြောင့်မို့ဦးဇင်းတို့ကတရားရှုတဲ့အခါရေကဲသို့လဲရှု မြေကဲသို့လဲရှုမိကဲသို့လဲရှုလေကလည်းသူ့တိုက်เสียမှန်တယ်အကုန်တိုက်တာပဲတဲ့ဒီဟာတော့ကောင်းတယ်ဒီဟာတော့မကောင်းမှုရွေးတိုက်တာမရှိဘူးတဲ့အဲ့ဒီတိုင်းပဲကိုယ့်ရဲ့စိတ်ကိုလည်းအဲ့ဒီလိုတိမ်ကြုံပြီးတော့အကုန်လုံးကောင်းတာတွေဆိုးတာတွေအကုန်ရှုနိုင်အောင်ရှုပါနောက်နောက်ဆုံး အာကာသကောင်းကင်ကြီးဟာဖဏလည်းချိတ်မရထီးလည်းချိတ်မရဘူးဘာမှတွေ့လို့မလည်းမရဘူးဟိုခိုးလို့လည်းမရဘူးချိတ်လို့မရတွေ့လို့မရခိုးလို့မရတတ်ကဲ့သို့မင်းတို့ရဲ့စိတ်ကိုဘာမှအကန့်အညိမရှိဘဲထားနိုင်အောင်ချက်သားမင်းကြိုးစားသမ်းပါလို့တားတော်ရဟုလာကိုဆုံးမခဲ့တာအခုလဲဦးဇင်းတို့ကဝိပဿနာတရားကိုရှုတော့မယ်ဆိုတဲ့အခါကျတော့ဒုက္ခဝေဒနာတွေပေါ်လာလဲအော်သူကသူဒုက္ခဝေဒနာလဲခံစားပြက် ဒုက္ခဝေဒနာတွေပေါ်တော့လေဩဒီဒုက္ခဝေဒနာတွေဟာခံစားပြက်ဝေဒနာတရားတွေဟာခံစားပြက်ခံစားပြက်ခံစားပြက်တဲ့သဘောပဲရှိပါလားလို့ဝေဒနာရဲ့ခံစားပြက်တာတွေဒလဇက်လဲရှုလိုက်ရော နေတံမမနေသောဟာမတဝိနာမေသောအတ္တာတိငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးဆိုတာကိုဒလဇက်ကြီးရှုနိုင်သွားတော့တာဒါကြောင့်မို့မြတ်စွာဘုရားချက်သားရုပ်တင် အနေစာရှုရမှာမဟုတ်ဘူးဝေဒနာကိုလည်းရှုစိတ်တွေကိုလည်းရှုအတိတ်တွေးတဲ့စိတ်ပေါ်လဲအနေစာအနာဂတ်တွေးတဲ့စိတ်ပေါ်လဲအနေစာဘယ်လိုစိတ်တွေပေါ်ပေါ်ပေါ်သမျှစိတ်တွေဒီအနေစာအနေစာအနေစာဆိုတာဒလဇက်ကိုနေရောညာရောစွန့်နိုင်သမျှစိတ်ကိုလည်းရှုပါဝေဒနာကိုလည်းရှုပါ ပေါ်သမျှရုပ်တယ်ပထဝီတေသောအဘောဝါယောတွေဖောက်ပြန်တဲ့ရုပ်တွေလဲဩတင်တာတလဲတောင်းတာတလဲပူတာတလဲအေတာတလဲကြိုက်တာတလဲဖြစ်ပြီးပြန်နေပါလားဖြစ်ပြီးပြန်နေပါလားလို့ရုပ်ရဲ့အနေစာကိုလည်းရှုပါအဲ့ဒီကနေမှအော်ဒါကြီးကတော့တောက်နေတင်းနေပူတယ်ကြိုက်တယ်လို့သွားပြီးတင်ညာပဲမြင်လဲအော်တင်ညာဒီအနေစာဒီတင်ညာမမြဲပါလားရှေ့ကဓာလေးပါဖောက်ပြန်လို့ပူတယ်သဘောပေါ်ရင်ပူတယ်လို့သွားတင်ညာပဲပြီး ကိုနောက်ထပ်တစ်ခါကြိုက်တာပေါ်ရင်ကြိုက်တာသွားတင်ညာပေးတာထုံတာပေါ်ရင်ထုံတာသွားတင်ညာပေးတာအော်ဒီတင်ညာတွေကလည်းမမြဲပါလားလို့တင်ညာရဲ့အနေအဆကိုလည်းရှုပါသင်္ခါရဆိုတာကြတော့နော်အဲ့ဒီမှာလောဘတွေလည်းပါတယ်ဒေါသတွေလည်းပါတယ်မောဟတွေလည်းပါတယ်နော်စေတသိက်90နဲ့နှစ်မျိုးထဲမှာ ဝေဒနာတင်ညာနှစ်ပါးဆွဲနှုတ်ကြံတဲ့90ကိုသင်္ခါရခန္ဓာလို့ဖွဲ့တာအဲ့ဒီမှာလောဘပါတယ်ဒေါသပါတယ်မောဟပါတယ် အဲ့ဒီဟာတွေအကုန်လုံးဒီသင်္ခါရခန္ဓာအဲ့ဒီလောဘဒေါသမောဟတွေကလည်းကဲပေါ်ပြီးမြဲသလားပူတာပေါ်တယ်ပူတာလေးပေါ်မှာသွားပြီးတော့ဒေါသဖြစ်လိုက်တယ်မကြိုက်ရင်ဒေါသဖြစ်မယ်ဟောကြိုက်ရင်လောဘဖြစ်မယ်အဲ့ဒီလောဘစိတ်ကလေးဒေါသစိတ်ကလေးမြဲသလားမမြဲဘူးအော်ဒီစိတ်ကလေးကလည်းအနေစာအဲ့ဒါကြောင့်မို့ရုပ်ရဲ့အနေစာဝေဒနာရဲ့အနေစာဝိညာဉ်ရဲ့အနေစာသင်ညာရဲ့အနေစာသင်္ခါရအနေစာဆိုတဲ့ အနိစ္စတွေကိုဒလဇတ်လိုက်ပြီးတော့ရှုတာသည်ဝိပဿနာဉာဏ်ပညာဝိပဿနာဉာဏ်အရှုခံဆိုတာဘာလဲယုံနဲ့နာနာတရားကိုပြန်ခွဲရင်နာခန္ဓာ၄ပါးနာခန္ဓာ၄ပါးကိုယုံနဲ့ပြန်ပေါင်းတော့ခန္ဓာ၅ပါးလို့ပြန်ခေါ်ပါတယ်ယုံနဲ့၂ပါးဆိုတာလည်းအတူတူပါပဲခန္ဓာ၅ပါးဆိုတာလည်းအတူတူပါပဲအရှုခံသည်ယုံနဲ့နာတနည်းပြောရင် ခန္ဓာ၅ပါးเนาะအဲ့ဒီခန္ဓာ၅ပါးပေါ်မှာဦးဇင်းတို့မက်ခင်၅ပါးရှေ့ကသီလမက်ခင်၃ပါးတမဝါစာတမကမ္မန္တတမအာဇီဝဒါကသီလကိုအရင်ယူလိုက်တယ်ရှုရမယ့်ဟာကြတော့တမဝါယမเนาะတမတတိတမသမာတိအဝိရိယရဲ့တတိရဲ့ တမာတိရယ်နော်နောက်ကပညာဉာဏ်တမာဒိဋ္ဌိတမာသင်္ကပ္ပပညာဉာဏ်2ပါးနောက်ကပညာဉာဏ်2ပါးတမာရိမဂင်3ပါးအဲ့ဒီ5ပါးဒီအရှုဉာဏ်နော်တရားရှုတဲ့အခါမှာဝိရိယလည်းပါရမယ်ဝိရိယမပိုင်မရဘူးတတိမရှိလို့လုံးဝမမရပါဘူးတတိမရှိရင်ဝိရိယမရှိရင်တတိမရှိနိုင်တော့ဘူးတတိမရှိရင်တမာတိမရှိနိုင်တော့တမာတိမရှိရင်ပညာဆိုတဲ့ တမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပလုံးဝမှမပေါ်နိုင်ပါဘူးအဲကြောင့်မို့ဒီနေရာမှာပြန်ပြောတော့လဲမက်ကင်7ပါးဆိုတာသီလမက်ကင်3ပါးတမာတိမက်ကင်3ပါးပညာမက်ကင်2ပါးသီလတမာတိပညာအဲ့ဒီမက်ကင်7ပါးသည်ဦးဇင်းတို့ပွားများတာအဲ့ဒီမက်ကင်7ပါး ਨੇ ပွားနေတာ အာထုတ်နေတာအခုကဲဥပမာလေးပြောပါမယ်အခုသီလကိုခံယူပြီးပြီ သီလကိုခံယူပြီးတော့ယောဂီတယောက်ကကဲငါတော့ဓကမထရှုမယ်ခန္ဓာကိုယ်ကြီးပေါ်မှာဒါလေးစောင့်ကြည့်လိုက်တော့တင်းတာလေးတွေပေါ်လာတောက်တာလေးတွေပေါ်လာတင်းတာလေးတွေတောက်တာလေးတွေကိုငါပေါ်တာလေးကိုမြင်အောင်ကြည့်မယ်ဆိုတာကဝီရိယတတိအားထုတ်နေတာကြိုးစားနေတာငါဒါကိုမမြင်မြင်အောင်ကိုငါရအောင်ကိုကြည့်မယ်ငါခန္ဓာကိုယ်ထဲဖြစ်တာငါဘာလို့မမြင်နိုင်ရမှာလဲရအောင်ကိုကြည့်မယ် အပြင်ကမြင်ရတာလွယ်တယ်နော်အတွင်းကမြင်ရတာခက်တာနော်ကိုကိုကိုနီးရတာနဲ့မသိတာနော်ဒါကြောင့်မို့ရနောဟိုဟိုအမကြီးပညာရှိအမကြီးဒီဆရာတော်ကြီးတွေသွားတော့ဆရာတော်ကြီးကသူကစကားဘယ်အစမေးရမှမသိတာနဲ့ဆရာတော်ဖះဒီရေကန်ကြီးဘလောက်နဲ့လဲဖះလို့ကြောင်းတဲ့ရေကန်ကြီးမေးတာဆိုတော့ငါမသိဘူးလို့ပြောတယ် ရှင်ဘုရားလည်းဒီကြောင်းနဲ့နေလို့ရေကန်ဘလောက်နဲ့လားလို့သိမလားလို့မေးတာဒီရေကန်လေးတောင်မသိဘူးလားလို့ပြောဟဲ့ကောင်မင်းဤတိုင်းသိလားလို့ပြောဤတိုင်းသိတယ်ဆိုရင်မင်းမြတ်ခုံမွေးဘယ်နှပင်ရှိလဲလို့ပြောတယ်ကိုမြတ်ခုံမွေးကိုဘယ်နှပင်ရှိမှဘသူမှကိုမသိဘူးဤတိုင်းမသိနိုင်ဘူးအခုကအတွင်းနဲ့ဆိုပိုဆိုးတာပေါ့နော်ခန္ဓာကိုယ်ရဲ့အတွင်းနဲ့ဆိုတော့ဒီဓာတ်တွေသဘောတွေ မမြင်နိုင်ဘူးတဲ့တပ်ပင်ညုတာရွှေညာတော်ဘုရားသက်ခင်ပေါ်မသာလျင်ဒါတွေကမြင်နိုင်တာသိနိုင်တာအဲ့ဒါကြောင့်မို့အဲ့ဒီဓာတ်သဘောတွေကိုခန္ဓာကိုယ်မှာဉာဏ်နဲ့သေချာပြန်ကြည့်ကြည့်တဲ့အခါကျတော့ဝီရိယနဲ့တင်းတင်းကြည့်ရတာအာငါတော့မမြင်သေးပါဘူးစိတ်မလျှော့နဲ့ရအောင်လို့ဝီရိယဆိုတွန်းတွန်းတင်းတာမဖြစ်မနေလောက်တာဝီရိယဆိုတာနော်ကြိုးစားပြီးအားထုတ်ရတာအဲ့ဒီမရမနေမဖြစ်မနေကြည့်တဲ့အခါကျတော့တင်းတာတွေပေါ်လာတယ်တောက်တာတွေပေါ်လာတယ်ရိတ်ရိတ်ရွရွမောမောရှိတ်ရှိတ်ဖိမ့်ဖိမ့် ကြက်လာတာတွေဆို့လာတယ်တက်လာတယ်အမျိုးမျိုးပေါ်လာတော့အော်ဒီပေါ်လာတာတွေကို မြင်တော့တတိထားတာကောတမတတိအဲ့ဒါကိုမြင်အောင်လို့တွန်းတွန်ပြီးစိတ်ကိုတွန်းတင်ရတာကဝီရိယတမဝါယမအဲ့ဒါကိုမြင်အောင် ကြည့်တာကတမတတိအဲ့ဒီပေါ်မှာစိတ်လေးကတီးပြီးတော့အော်ဒီတာသဘောတွေကအနိစ္စဝါလာအနိစ္စဝါလာဆိုပြီးတော့တင်ပြီးတော့အဲ့ဒါလေးပေါ်မှာကြိတ်ပြီးနေတာဟောတမာတိအော် တမာတိပတ်ခင်သုံးပါးရသွားပြီတမာဝါယမတမာတတိတမာတမာရီတမာဒိဋ္ဌိတဲ့ဩဒီတရရဲ့တရွရွဖြစ်ပေါ်နေတာငါ့ကိုမဟုတ်ဘူးလို့မြင်လိုက်တာတမာဒိဋ္ဌိတမာသင်္ကပ္ပကဩဒါလေးတွေဟာဖြစ်ပြီးပြတ်နေတဲ့အနိစ္စသဘောလေးတွေပဲလို့သူ့ရဲ့ဝိပဿနာဉာဏ်နဲ့ဆင်ញင်းနေတာသောသောကတမထမှာသူ့ရဲ့ဒါလေး ပေါ်လာတာပေါ်လာတင်းတာလေးပေါ်လာတောက်တာလေးပေါ်လာသိပြီးတော့အဲ့ပေါ်မှာကတ်ပြီးတော့တမာတိတီးနေတာအဲ့ဒါကတမာအာတမာတိတမာတိအဆင့်နော်တမာဝါယမတမာတတိတမာတမာတိထဲမှာပါတဲ့တမာတိအဆင့်ကကျတော့ဓာလေးရဲ့အပေါ်မှာစိတ်လေးကိုတည်ငြိမ်နေတာအခုဒီကပညာပိုင်းကြတော့မှငါ့ကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့ ခွာတယ်ဒီဓာလေးပါဟာငါကိုမဟုတ်ဘူးငါဥစ္စာမဟုတ်လို့ခွာတာဒီတမ္မာဒိဋ္ဌိအဲ့ဓာတွေရဲ့ဖြစ်ချင်းပြက်ချင်းရဲ့လက္ခဏာတွေကိုဆင်ញင်သုံးတတ်တာကတမ္မာသင်္ကပ္ပအဲ့တော့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပဆိုတဲ့ပညာနှစ်ပါးရဲ့တမ္မာဝါယမအာထုတ်မှုရဲ့တမ္မာတတိတတိထားမှုရဲ့တမ္မာတမာတိစိတ်ကအဲ့ဒီပေါ်မှာဓာတ်ပေါ်မှာတည်ငြိမ်နေဆိုတဲ့၅ပါးအဲ့ဒီ၅ပါးဒီကာရကမက်ကေ၅ပါးလို့ခေါ်တယ်အဲ့ဒါကို အရှုဉဏ်၅ပါးလို့ခေါ်ပါတယ် အဲ့ဒီအရှုညာ၅ပါးကိုလည်းသိထားရမယ်အရှုခံကိုလည်းသိရမယ်ဝိပဿနာရဲ့လက္ခဏာကြတော့ဘာလဲအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာသည်ဝိပဿနာရဲ့ဒါလက္ခဏာ၃ပါးလက္ခဏာရဲ့၃ပါးလို့သူ့ကိုခေါ်တယ်အဲ့တော့ဒီတရားအထုတ်တဲ့တရားယောဂီတွေကဒီအခြေခံဒါကယုတ်ဒါကနံဒါကခန္ဓာဆိုတာတော့အကြမ်းမြင်တော့သိထားရမယ်နော်အဲ့လောက်မှသိမထားတဲ့အခါကျတော့ကိုကဘာတွေရှုလို့ဘာတွေလုပ်နေရမှလည်းမသိဘူး အာဟိုကတခါတည်းတတိနဲ့ရှုလိုက်ပါတမာရီနဲ့ရှုလိုက်ပါဆိုပါဠိလိုတွေလည်းပြောတဲ့အခါကျတော့ကိုကအဲ့ဒါတွေနားလည်မထားရင်မသိမှာစိုးလို့เนาะဒါကြောင့်မို့ဒီဟာတွေကိုဒါစာပေဒါလေ့လာတာပဲဒါကိုယ့်ရဲ့ခန္ဓာတွင်းကိုတည်တည်ချာချာဒါသဘောပေါက်အောင်နားထောင်နေတာဒါစာသင်ယူနေခြင်းပဲဒီလိုသင်ယူခြင်းနဲ့လောက်တဲ့အခါကျမှဩငါတို့ဝိပဿနာရှုမယ်ဆိုရင်အရှုခံဖြစ်တဲ့ ယုံနာနှစ်ပါးတနည်းပြောရင်ခန္ဓာ၅ပါးဆိုတာလည်းငါတို့သိရမယ်နော်အရှုဉာဏ်ဆိုတဲ့နော်ကာရကမဂ်ခင်၅ပါးဆိုတာကတမာတိနဲ့ပညာတမာတိတိခါ၃ပါးပညာတိခါ၂ပါးအဲ့ဒီ၅ပါးကိုကာရကမဂ်ခင်၅ပါးလို့ခေါ်တယ်နော်မဂ်ခင်၈ပါးဆိုတာကြောသီလတိခါ၃ပါးနော်တမာဝါစာတမာကမ္မတတမာအာဇီဝမှန်ကန်သောစကားပြောတယ်နော်မှန်ကန်တဲ့ အလုပ်ကိုလုပ်တယ်မှန်ကန်တဲ့အတော်မူရန်ကြောင့်ရှိတယ်ဆိုတာကသီလမက်ခင်ဆိုတော့အဲ့ဒီသီလမက်ခင်၃ပါးနဲ့အခုကာရကမက်ခင်၅ပါးပေါင်းလိုက်ရင်မက်ခင်၈ပါးအဲ့ဒီမက်ခင်၈ပါးဆိုတဲ့အကျင့်မြတ်ကြီးကလွဲပြီးတော့နိဗ္ဗာန်ရဖို့ဆိုတာဘယ်နည်းလမ်းမှမရှိပါဘူးတဲ့နိဗ္ဗာန်ကိုသွားခြင်းရင်အဲ့ဒီသီလကို လုံခြုံအောင်လုပ်ရမယ်တမာတိမဂ်ခင်၃ပါးကို ဖြစ်အောင်ပွားရမယ် တမာရိမဂ်ခင်၃ပါးဖြစ်ပြီဆိုရင်ပညာမဂ်ခင်၂ပါးရပြီးတော့အရဟတမေအရဟတဘုံဉာဏ်ကြီးရမှာပါဒါကြောင့်မို့ဒီနေ့ဟောခဲ့တဲ့တရားကတော့ပြန်ပြီးအကျဉ်းချုပ်ပြပါမယ်မြတ်စွာဘုရားအနာတပိန်တထေကိုတခါကြီးစိတ်ကိုထိန်းနိုင်ရင်ကာယကံလည်းထိန်းနိုင်မယ်ဝစီကံလည်းထိန်းနိုင်မယ်မနောကံလည်းထိန်းနိုင်မယ်စိတ်ကိုမထိန်းနိုင်ရင် ကာယကံလည်းမထိန်နိုင်ပါဘူးမနောကံလည်းမထိန်နိုင်ပါဘူးဝစီကံလည်းမထိန်နိုင်ပါဘူးတဲ့နော်အဲ့တော့စိတ်ကိုမထိန်တဲ့ပုဂ္ဂိုလ်ဟာအိမ်အမောမရှိတဲ့အိမ်ကြီးနဲ့တူတယ်အမောမရှိတဲ့အိမ်ကြီးကိုမောတွေရွာရင်မောရေတွေဟာဒလဟောစီးကြပြီးတော့အကုန်လုံးဆွဲမြေ့နော်ရေတွေအကုန်ဝင်တကဲ့သို့အလုံးသောတတိမရှိတဲ့ဒကာဒကမတွေစိတ်ကိုမထိန်တဲ့ဒကာဒကမတွေရဲ့တန်တန်မှာလဲ လောဘတွေဒေါသတွေမောဟတွေအကုသိုလ်တွေအကုန်လုံးစိတ်ဝင် ပြီးတော့ဆွေးမြေ့ပြီးတော့တေဃာနာနီမှာလည်းအသေးမဖြောက်ပါဘူးတဲ့မြတ်စွာဘုရားကနော်တေဃာနာနီမှာအသေးမဖြောက်ရင်တော့သေပြီးဟိုဘက်လည်းဒီဘုတ်ကိုကောင်းတဲ့ဘုတ်မရောက်နိုင်ပါဘူးအေးကောင်းတဲ့စိတ်ကိုထားရင်တော့အမောလုံခြုံတဲ့အိမ်နဲ့တူပါတယ်အမောလုံခြုံတဲ့အိမ်ဟာမောရေပေါက်တွေအတွင်းထဲမှာစီးဝင် မကြနိုင်တဲ့ကဲ့သို့အောက်ကကျန်းနေဒိုင်းနေရက်တွေလည်းပုတ်ဆွဲခြင်း မဖြစ်နိုင်ပါဘူးတဲ့ဒါကြောင့်မို့ကိုယ့်ရဲ့စိတ်မှာလည်းပဲအဲ့ဒီတတိတွေထားပြီးတော့ဒီစိတ်ကို ထိထားတဲ့ပုဂ္ဂိုလ်ကကောင်းတဲ့ကာယကံကောင်းတဲ့ဝစီကံကောင်းတဲ့မနောကံတွေပဲဖြစ်လို့သေခါနာနေကြတော့လေအေးအေးချမ်းချမ်းနဲ့သေသေလွန်တဲ့ခါလဲကောင်းရပုံသွားပါတယ်ဒါကြောင့်မို့စိတ်ကို ထိမ့်ဖို့အရေးကြီးတဲ့အကြောင်းဒီနေ့ဟောခဲ့ပါတယ်စိတ်ကို ထိမ့်ဖို့ရာအတွက်သမထကမ္မထံကအမျိုးပေါင်း40အကျဉ်းချုပ်ပြီးတော့ဒါမိမိတို့နှစ်သက်တဲ့ကမ္မထံနဲ့ရှုဖို့ အဲ့ဒီကနေမှသမထကမ္မထအမျိုးပေါင်း40ကနေမှဝိပဿနာကမ္မထယောက်ကမ္မထနဲ့နာကမ္မထဆိုပြီးတော့ဝိပဿနာမှာနှစ်မျိုးရှိပါတယ်ယောက်ကမ္မထမှာနော်ဒါကာယကတာတတိကာနုပဿနာဆိုဖះဟောခဲ့တယ်ဝေလေထွက်လေတို့အတုပါတို့အယောသူတို့ဓကမထန်တို့32ကိုထာသားတို့သွားရထိုင်လျောင်းဣရိယာပုတ်၄ပါးတို့ရှုတာဒီယုတ်ကမထန်စိတ်ကိုရှုတယ်ဝေဒနာကိုရှုတယ်တင်ညာရှုတယ်သင်္ခါရရှုတယ်ဆိုတဲ့ နာလေးမျိုးကိုရှုတာသည်နာကမထံအဲ့ဒီယုတ်ကမထံနာကမထံနှစ်မျိုးထဲမှာယုတ်ကိုရှုမလားနာကိုရှုမလားလို့ကိုကိုကိုပြန်ပြီးတော့ဆင်ញင်သုံးသပ်ပြီးတော့ယနေ့မြတ်စွာဘုရားသာသနာတော်နဲ့တွေ့လို့ဒီလိုတမထကမ္မထန်နဲ့ဝိပဿနာ ကမ္မထန်နေအာလုံးကြားခွင့်ရတယ်နာယူခွင့်ရတယ်လေ့လာခွင့်ရတယ်ကြင်ကြံကြိုးကုပ်အထုံးဖို့ကတော့မြတ်စွာဘုရားကချက်သားတော်တဲ့ဒါ တုတ်တန်တစ်ခုမှမြတ်စွာဘုရားတိုက်ရိုက်ခေါ်တဲ့စကားကိုဥစဉ်ယူပြောမှာပါငါဖျားတာဝန်ကျေပြီမင်းတို့ကိုငါဖျားတပ်ပေညုတရွှေညံတော်သခင်ဖျားရှင်တဆုအနေနဲ့ဆရာတဆုအနေနဲ့ငါဖျားပေးသင့်ပေးတိုက်တာ ဟောသင့်ဟောတိုက်တာကိုတာဝန်ကျေအောင်ငါပေးပြီးပြီတစ်တပင်ရင်ဝါတပင်ရင်စိတ်ငြိမ်ရာကို ချင်းကပ်ပြီးတော့ပွားများခြင်း အာထုတ်ခြင်းလေ့လာခြင်း လောက်ဖို့ကတော့မင်းတို့ရဲ့တာဝန်ပဲတဲ့သေဃာနာနီမှငါမလောက်ခဲ့ရလေခြင်းဆိုပြီးတော့နောင်တရပြီးမသေးရအောင်ကြိုးစားဖို့တော့ချစ်သားတို့မင်းတို့တာဝန်ပဲကြံပါတော့တယ်တဲ့ဒါကြောင့်မို့ဦးဇင်းတို့တွေကလည်းပဲမြတ်စွာဘုရားအဆုံးအမကိုဥထိတ်မှာပန်းစင်ပြီးတော့စွန့်နိုင်သမျှသမထဝိပဿနာတရားတို့ကိုနေ့စဉ်နေ့တိုင်း ကြင်ကြံကြောကုန်ပွားများအားထုတ်နိုင်ကြပါစေကုန်တည်းသာဓုသာဓုသာဓုပါဗျာ